1332ခုသတင်းကျလမ်းပြည်ရရန်ကုန်မြို့သာသနာ့ဤသာအကျဉ်း20မြောက်ဘုံကတိနေရာပြင်ကဆက်ကပ်ပွဲ အစီရင်ခံစာကိုဖာကြားခွင့်ပြုတော်မူပါဗျာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးအမှုပြုသောတန်ဃာတော်ရှင်မြတ်တို့မှတရှင်းကထိန်မယာပင်ကန်းဒါယကာဒါကမရုအားအစီရင်ခံခွင့်ပြုပါမည်အကြောင်း လျှောက်ထားပါသည်ဗျာဘုံလောကထုထာသဗ္ဗညုမြတ်စွာဘုရားသည်ပါဝတိပိဇေတဝင်ကျောင်းတော်၌သတင်းသုံးနေတော်မူစဉ်သတင်းဝါရကျွတ်သောအခါမြတ်စွာဘုရားအားလာရောက်ကုမြညကုံသောယဟန်တော်တို့အ내လံခီအကြ၌မုံမီခဲ့၍ရွှွညွန်တို့ဖြင့်ကပ်ညီသောကြောင့်တိစီရိတ်သင်္ကန်းတို့ကိုဝိယုံကပင်ပန်းနွမ်းနယ်စွာကြွလာတော်မူကြကုန်သော ဘတ်တဝကိညောနောင်ကြီးသုံးချိတ်တို့ကိုအကြောင်းပြု၍နုဇာနာမိဘိက္ခုဝေဝတ္တံဥဒ္ဒနာဘိက္ခုနံကတိနံအထရိတုံစရှိသည်ဖြင့်ဝါကျွတ်ကုံသောယဟန်တော်တို့အားကထိန်ခင်းရန်ခွင့်ပြုတော်မူခဲ့ပါသည်ဖေဟာဤသို့သောအကြောင်းချင်းကြောင့်ကထိန်ခင်းနိုင်သည့်ခေဟုသည်တရင်ကျုပ်လာပြီကျော်တရားနည်းမှစ၍တစောင်းမုံလာပြီနေ့အထိတလတိတိပေါ်ပေါက်ခဲ့ပါသည်ဖေဟာဟိုကထိန်ခင်းနိုင်သည့်ခေကိုအာသာဝတီနွယ်နီနာပန့်ပွင့်လာသည့်ပမာ တနေ့မှတခါသာကြုံညိုက်သောခိဟုအမတ်တရားအပြင်စောင့်မျှော်ကာတာဝုတိပြည်သူပြည်သားသူတော်စင်အများတို့လက်ထက်မှစ၍ပြည်တော်စုမြန်မာနိုင်ငံသူနိုင်ငံသားတို့လက်ထက်တိုင်အောင်ဘာသာတော်ရှင်များများဝဏီတော်နှင့်အညီလွယ်ကူစွာကထိန်ခင်းနိုင်ရန်လို့ငါကထိန်လျာပင်ကဆက်ကပ်သည့်အလှူဝဲကိုခန္ဓာတိုင်နိုင်စွာကျင့်ပါလှူဒန်းကြမြဲအစဉ်လာဖြစ်ပါသည်ဗျာဒီသို့သော အစဉ်လာရ တဒါသီလပုတ္တစာကစသောသူတော်ကောင်းတရားကို လက်ကင်ထားကြသည့်ဥက္ကဋ္ဌကြီးချက်သိန်းဥပဒေအမှုပြုသောဗုဒ္ဓသာသနာ့နှုတ်ကအဖွဲ့ဝင်များယောဂီဟောင်းယောဂီတွေသူတော်စင်များနဲ့စေနာရှင်ပေါင်းမြောင်များစွာတို့စုပေါင်းညီညွတ်ကြကဝါမြောက်ရှင်လန်းစွာဖြင့်ယနေ့အကျိန်20မြောက်ကထိန်လျာသင်္ကန်းကို လူပေါ်ဝိတ္ထုပစ္စည်းများစွာတို့နှင့်အတူတကွဆက်ကလူထမ်းလို့ကြပါသည်ဗျာ ဤဘုံကတိနေယသင်္ကဆက်ကပွဲဖြစ်ပေါ်လာခြင်းအကြောင်းရင်းကိုရှောက်ထားရသော1330ခုနှစ်ကစ၍ဤသာသနာဤသာတွင်၌ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးအမှုပြုသောသံဃာတော်ရှင်မြတ်တို့တည်င်းသုံးဝါကတော်မူဒီမှစပြီး၍ထိုနှင့်တည်င်းဝါလာကျွတ်သောကဥက္ကဋ္ဌကြီးသတော်သီရိသုတ္တမစာဟုတွင်အမှုပြုသောဗုဒ္ဓသာသနာ့ကဖွဲ့ဝင်များနှင့်ယောဂီဟောင်းယောဂီဘိတ္တုစုပေါင်းညီညွတ်ကြ၍ပထမအကြိမ်ဘုံကတိမယသင်္ကန်းကို ဆက်ကလူသားခဲ့ကြပါလိမ့်ဗျာ1373ခုနှစ်သို့ရောက်သောအခါသာသနာ့ဤသာဗုဒ္ဓတိမယပင်ကန်းဆက်ပါဆက်ကပွဲကိုတခန္ဓနာကျင့်ပနိုင်ရန်လို့ငါကြိုတင်စီမံဆောင်ရွက်နိုင်ခွင့်ရခဲ့ပါလိမ့်ဗျာဤသို့အပြင်နေ့စဉ်နေ့တိုင်းဗုဒ္ဓသာသနာ့နှုတ်ကအဖွဲ့ကဥဆောင်၍သာသနာ့ဤသာဗုဒ္ဓတိမယပင်ကန်းဆက်ကပွဲကိုပြီးခဲ့သော1330ခုနှစ်အထိ တခန္တနာပြစ်ပနိုင်ငယ်သောကြောင့်သင်္ကန်းစာသောလူဘဝိတုပစ္စည်းများကိုလည်းများစွာရရှိခဲ့ပါသည်ဗျာအလူတော်ကြီးထဲဝင်လူထမ်းလိုကြသည့်ပုဂ္ဂိုလ်တို့လည်းတနည်းတဲ့တနည်းတိုးတက်များပြားခဲ့ပါသည်ဗျာနေ့စဉ်နေ့တိုင်းသံဃာတော်ရှင်မြတ်တို့အားဆွမ်းခဲပဲပေါ်စဉ်ချူချင်းရတာဖျားဖျားတို့ဖြင့်ဆက်ကချင်းယောဂီများနဲ့တကွာဖိမှန်ကပြည့်၍ကြွားရောက်လာကြသောပရိသတ်တို့အားနန္ဒစာထမင်းခဲပဲပေါ်စဉ်ချူချင်းရတာဖျားဖျားတို့ဖြင့်အတင့်တဲ့အခါချင်း တထိန်မြာသင်္ကန်းကြီးမှစ၍အယံသင်္ကန်းများလူဘဝုထုပစ္စည်းများကိုဝဏီတော်နှင့်အညီဆက်ကလှူဒန်းခြင်းအနုမောဒနာတရားနာကြားခြင်းရေးဆက်သွချအမျှပေးဝခြင်းတို့ကိုတခန္တနာပြုခဲ့ပါသည်ဗျာနေ့စဉ်နေ့တိုင်းပင်စေနာရှင်တို့လှူဒန်းကြသောလူတော်ငွေများကိုလက်ကြံနဲ့နိုင်၍နဲအောင်စီမံဆောင်ရွက်လှူဒန်းကြပါတော့လဲအခါအနာကျင့်ပနေသည့်အထိစေနာရှင်များစွာတို့ကဗလာတရားတိုးတက်ခါ တခွဲဝဲလူတန်းကြပြန်သောကြောင့်နှစ်စဉ်နှစ်တိုင်းပင်လင်လက်ကြံငွေများအနည်းနဲ့အများဆိုသလိုကြံရှိကြရာပြီးခဲ့သော1330ခုနှစ်16ကြိမ်မြောက်ကထင်မြာသင်္ကန်းဆက်ကပွဲကျင်းပပြီးစီးသည့်အထိလက်ကြံငွေ12029ကျ86ကျားရှိခဲ့ပါသည်ဗျာယခုနှစ်အကြိမ်20မြောက်ဘုဂဏီမြာသင်္ကန်းဆက်ကရန်ကိုလည်းဝါလေလောက်ကစ၍ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးအား ကြိုတင်လျှောက်ထား၍ရက်သက်မှပြည်နေဗုဒ္ဓသာသနာ့နှုတ်ကအဖွဲ့ချုပ်ကကြိုတင်ဆောင်ရွက်နိုင်ခဲ့သောကြောင့်မြတ်သင်္ကန်းကြီးနှင့်တကွအရန်သင်္ကန်းများလူပေါ်ဝိတုပစ္စည်းများလူသလောက်ရရှိခဲ့သည့်အပြင်အလူတော်ငယ်ထဲဝယ်လူတိုင်းညသူစေနာရှင်များစွာတို့လည်းပဲယခင်နှင့်များကတပင်ပေါ်ပေါက်ခဲ့ပါပြီဗျာသို့ဖြစ်ပါသောကြောင့်ယခုနှစ်အကျဉ်း30မြောက်ဘုံကတိမြာသင်္ကန်းဆက်ကပွဲကို ယခင်နေများကတဲ့ထူးထူးခြားခြားကျင့်ပ၍ထူးထူးခြားခြားလှူဒန်းရန်အလို့ငါဗုဒ္ဓသာသနာနှုတ်ကပွဲချုပ်အလုံးမှုဆောင်ဖွဲ့ကဆွမ်းသင်္ကန်းကြောင်းဆေးလေးပါးသောပစ္စည်းတို့ကိုစုံစုံလင်လင်လှလှပပအတင့်တယ်လှူဒန်းရန်စီစဉ်ခဲ့ပါပြီဖေဟာဤသို့စီစဉ်ခဲ့သည့်အတိုင်းကထိန်မယာသင်္ကန်းညက်သင်္ကန်းကြီးနှင့်တကွအယံသင်္ကန်းများလူဝဝတ္ထုပစ္စည်းများ ဟွမ်းခဲပွဲဘောဇင်နှင့်တကွသမင်းစားသောဧကံကျွေးဝေးစေများအားလုံးတို့အတွက်ကြက်ငွေ1000ကံကိုယခုနှစ်ကောက်ခံရရှိသောဘုံကထိန်ရံဘုံငွေမှ သုံးဆွဲခဲ့ပါသည်ဖျာထိုမှတပါမနစ်ကရည်စဲသွန်းချပြီးခဲ့သောမဟာစီเจ้าတော်အတွက်စရင်ရှင်းရာတွင်ကုန်ကြရငွေများလိုနေပါသေးသောကြောင့်ယခင်နေများကဘုံကထိန် လက်ကြံငွေ13068ကျပ်95ပြားတဲကကျပ်ငွေ1000ကိုသာဝရကုသိုလ်ဖြစ်เสียရလို့ငါမဟာစီเจ้าတော်အားလှူဒါန်းရန်သဘောတူခဲ့ကြပါသည်ဗျာယနေ့လူတန်းရည်စက်သွင်းကြမည်လူဝဝိတုပစ္စည်းအရရတို့မှာအောက်ပါအတိုင်းဖြစ်ကြောင်းပါဗျာတိညတ်ပင်ကန်းကြီးနေ့မဟာစီเจ้าတော်အားကြံ့ငွေ1000 3 အယံလူပဲဝိတုပစ္စည်းများဖြစ်ပါသည်ဗျာအလအယံလူဝဲဝိတုပစ္စည်းအမျိုးမျိုးတို့မှာအလုံး26မျိုးရှိပါသည်ဗျာတစ်သင်္ကန်းတိစုံနှစ်ဖောင်တိန်သုံးဗလာစာအုပ်လေးမှင်အုံးငါးခဲနံ6ခဲပြက်ခုနှစ်စာအိတ်ရှစ်စာတိုက်ကောင်းကိုစာရေးဆက်ကူ30ရှိပစ္စေ 17ကိုမူတာစဉ်17ဘတ်စပရို73ဘီဘီရတ်14တေဇောဘန်15ဘီဘီရှူစေး16ဂလူကို19ပလာစတာ18ပါလာဆ19ဘီဘီဘန်20သွားတိုက်စေး21လက်ဆက်ပြာ22ဆန်းလိုက်ဆက်ပြာ23ကာဗိုလိတ်ဆက်ပြာ25လက်တုပ်ပွား26မျက်နှာတုပ်ပွား 29နှစ်ခေါင်းအုံပိတ်တို့ဖြစ်ပါသည်ဗျာထိုမှတပါဘုံကတိလျာရံပုံဝီမဖန်ကူဖန်ကွဲအစုံ65စုံဖန်ကွဲ300လက်တုပ်ပွာ65ဒီဤပစ္စည်းတို့မှာတန်ခိကအတွက်ကျောင်းတန်ခိကအတွက် လူရန်ဖြစ်ပါသည်ဗျာအပြင်းမစေနာရှင်တို့လူတန်းညသောစာရင်မှာတိဗာရတုတ်တရားတော်65အုပ်နှစ်ပြက်ကတိ65ခု3သင်္က22စုံနဲ့ဧကတိတတိ4ရက်စား65တို့ငါမျက်စင်း36ခု6ချီးတလက်9လွယ်အိတ်တလုံး8နေကထိုင်တစ်ခု9ဖဏတ်တရံ10ကောပီစာအုပ် 7ခဲတာ30ဖြစ်ပါပြီဗျာခိုမတစ်ပါးဖျောင်းနိုင်ဆက်ပြအစရှိသောအသေးအဖွဲပစ္စည်းများလည်းရှိပါသေးပြီဗျာတရားတပည့်တော်တို့ဒီကနေ့မနေ့အာယုံမအာယုံချိန်မှစ၍စေနာရှင်အသီးသီးတို့ကလှူဒန်းကြသောပုဂ္ဂလိကဒီအားဖြင့်လှူဒန်းကြသောစည်ရင်လည်းပြီးကြရှိပါသေးသည်ဗျာဤစည်ရင်ကိုတော့ဖိတ်စာမှာ ထည့်ပြီးဖြစ်၍အထူးလျှောက်ထားဖို့မလိုတော့ပါဗျာထိုမှတပါသင်္ကအစုံလိုက်လှူဒန်းကြသောစေနာရှင်တို့စေရင်လည်းမြောင်များစွာရှိပါသည်ဗျာဤစေရင်ကိုလွန်ငယ်သောနှစ်ဥပုဂ္ဂစ၍ဥပုပ်နေတိုင်းဥပုပ်နေတိုင်းပရိသတ်အားအစီရင်ခံပြီးဖြစ်ပါသည်ဗျာဤသို့ကြိုတင်အစီရင်ခံခြင်းမှာဘုံကတိမြာသင်္ကဆက်ကတိဤနေ့ဤချိန်၌ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီး အနုမောဒနာတရားကိုပြည့်ပြည့်ဝဝနာကြလိုသည့်အတွက်ဖြစ်ကြောင်းပါဗျာဤသို့အတင့်တဲ့ခန္ဓာနာနာဘုံတိမြာသင်္ကန်းဆက်ကပွဲကြီးကိုကျင့်ပနိုင်ရန်လို့ငါသင်္ကန်းအစုံလိုက်လူတန်းကြသောပုဂ္ဂိုလ်များအား၎င်းသင်္ကန်းတစုံဘိုးစသည်လူတန်းကြသောပုဂ္ဂိုလ်များအား၎င်းတရားပြားမှစ၍တအားသမျှလူတန်းကြသူစေနာရှင်မြောင်များစွာတို့အား၎င်းဘုဒ္ဓသာသနာနှုတ်ကဖွဲ့ချုပ်က ကျေးဇူးဥပကာရတေရှိကြောင်းကိုကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးနဲ့တကွတန်ဃာတော်တို့မှတစ်ဆင့်လျှောက်ထားအစီရင်ခံအပ်ပါသည်ဆရာသာဓုသာဓုသာဓုတကူချိန်မှစပြီးဘုဒ္ဓသာသနာနှုတ်ကဖွဲ့ချုပ်ဥက္ကဋ္ဌကြီးချက်သိဥပဒေကအများသော စေနာရှင်တို့၏ကိုစား ကထိန်လျာညက်တင်ငန်းကြီးကိုဆက်ကပ်ပါမည်ဆရာဘယ်နဲ့ဗာမင်ညတူရပါတယ်သံဃာတကတိနာဥပ္ပနာသံဃာတကတိနာဒုဿံဥပ္ပနာသကမောသာအားလျော်စွာသံဃာတော်ကိုရည်စူးပြီးတော့လှူအားပါတယ်သံဃာတော်နဲ့သက်ဆိုင်ပါတယ်ဒါကြောင့်ဒီကထိန်လျာသင်္ကန်းသံဃာတော်အားကထိန်ခင်းမှုရာလှူပါသည်လို့အာရုံပြုကြမယ်လိုက်ဆိုကြ ဣမံဣမံအထိနာစီဝရာအထိနာစီဝရာသံဃာတာသံဃာတာဣမံဣမံဣမံအထိနာစီဝရာအထိနာစီဝရာသံဃာတာသံဃာတာဣမံဣမံအထိနာစီဝရာသံဃာတာသံဃာတာဣမံရှင်ဖျားတော်ရှင်ဖျားတော် ရှိတော်တို့သည်သံဃာဝဆင်းရဲမှာဆွေမြောက်၍နိဗ္ဗာန်ကိုလင်းမြန်စွာမြတ်မောပြုပါရခြင်းကျိုးငါအထိန်လျာကြီးမှာဒီသင်္ကန်းကိုအထိန်ခင်းရလို့ငါသံဃာတော်အားလူရန်ပါကုန်၏ င်လျာကြီးမှာဒီသင်္ကန်းကိုအထင်ခင်းရန်လို့ငါသံဃာတော်အားလူရမ်းပါကုန်၏အထင်လျာကြီးမှာဒီသင်္ကန်းကိုအထင်ခင်းရန်လို့ငါသံဃာတော်အားလူရမ်းပါကုန်၏ ဒါနောပုံညာအသွဲခရဝံဟောတုဣဒာနောပုံညာအသွဲခရဝဟံဟောတုကျွန်ုပ်တို့ဤဤကောင်းမှုသည်သာသောတရား၄ပါးတို့ဤကိုညာကိုညောင်းဖြစ်သောမဉ္ဇဉ်ဖုန်ညာ နိဗ္ဗာန်ကိုရွတ်ဆောင်ပါစေတည်း1330ခုသတ္တညိုလာပြီးကျော်9ရက်တနင်္ဂနွေနေ့ဖြစ်တယ်သာသနာရိပ်သာမှာသတင်းဝါလာကျွတဲ့အခါကာလနှစ်တိုင်းနှစ်တိုင်း ကထိန်သင်္ကားလှူဒန်းကြအဲဒီလိုကထိန်သင်္ကားလှူဒန်းတဲ့အခါကာလမှာလဲသတင်းကြွပြီးပြီနဲ့တရားရင်နဲ့အနိကဆုံးအသင်လျော်ဆုံးရက်မှာသတ်မှတ်ပြီးတော့ကထိန်သင်္ကားလှူဒန်းကြပရိသတ်အများသွားရေးလာရေးအတွက်လွယ်ကူအောင်ခေတ်ကာလအားလျော်စွာတနင်္ဂနွေနေ့ကလည်းရွေးရတယ်ဒါတော့ လာပြီးကြောနှစ်ရက်နေမှာတင်းငွေတွေကြတယ်ဆိုရင်နှစ်ရက်နေမှာသင်ခဲနိုင်တာပဲအဲဒီကြောတရက်နေကတော့အဲဒီလိုဆိုတော့မခဲနိုင်ဘူးမှာဝေရေးချမ်းရေးချေရေးပြုရေးတွေကမဖြစ်ဘူးအဲလာပြီးကြောနှစ်ရက်နေဆိုရင်စောဆုံးတင်းငွေတွေကြခဲ့လို့ရှိရင်အဲဒီနေမှာသင်ခင်ရဒီနေ့တော့လာပြီးကြော9ရက်နေမှာကြာတော့နည်းနည်းဝေးသွားပါသေးတယ်နိနိကကတင်ခင်ရတယ်လဲဆိုလို့ရှိရင် ကထိန်အာနိသင်ဟာကထိန်ခင်းတဲ့အချိန်ကစပြီးတော့ရတရင်ကြပြီးပြီးချင်းခင်းနိုင်လို့ရှိရင်၅လလုံးလုံးကထိန်အာနိသင်တွေရတရင်ကြပြီးတဲ့နောက်ရက်တရက်လွန်သွားရင်တရက်ကျော်သွားတာပဲ၁၀ရက်လွန်သွားရင်၁၀ရက်ကျော်သွားတာပဲအဲ့ဒါကလည်းအကြောင်းတစ်ခုပေါ့လေအဲ့ဒါတဲ့အရေးကြီးတာကတော့ဒီရန်ကုန်မြို့သာသနာ့ရေးတာမှာဆိုရင်ဝါဇုကနေပြီးတော့ တရားလာအားထုတ်ကြတဲ့ယောဂီပုဂ္ဂိုလ်တွေအများရှိပါတယ်။တချို့လည်းပဲကျောင်းနိုင်ဆရာတော်တွေပါပဲ။ပြည်ပြည်ကိုယ်ကိုယ်ပုဂ္ဂိုလ်တွေမဟုတ်ပါဘူး။အဲမိမိတို့တရားကိုအလေးအမြတ်ပြုပြီးလာအားထုတ်ကြတယ်။ကျောင်းနိုင်ဆရာတော်တွေဆိုတာကိုကျောင်းနဲ့ကိုတာဝန်ဝတရားတွေရှိပါတယ်။တရားဓမ္မတွေကလည်းတညွန်ညွန်နဲ့ရှိနေကြပါတယ်။ဝါကျွတ်တယ်ဆိုလို့ရှိရင်ကိုယ်နေရာလေးကိုပြန်သွားဖို့ရာသူတို့မှအရေးကြီးပါတယ်။ အဲဒါကြောင့်အဲဒီလိုပုဂ္ဂိုလ်တွေလည်းများများပြန်နိုင်အောင်ပြန်ကျင်တဲ့ပုဂ္ဂိုလ်ပြန်နိုင်အောင်ပေါ့လေများမယ်လို့တော့မဆိုပါဘူးအဲပြန်ကျင်တဲ့ပုဂ္ဂိုလ်တွေများများပြန်နိုင်အောင်အဲဒါလည်းအကြောင်းတစ်ခုရှိပါတယ်နောက်ပြီးတော့ဝါကျွတ်တဲ့ခါကာလကြတခြားကတရားထုတ်လာခြင်းတဲ့ပုဂ္ဂိုလ်တွေကလည်းရှိတယ်ဝါတွင်းကလည်းကအကြောင်းကနေအပြည့်သတင်းသုံးနေကြတဲ့ကိုယ်တော်တွေရှိရင်လည်းဝါကျွတ်တဲ့ခါကာလအပြည့်တွေလာလို့ရှိရင်နည်းနည်းလည်းမခံနိုင်ဘူးတူဦးတလေတော့အနည်းငယ်တော့ပဲလက်ခံလို့ရ တရားဟောင်းပုဂ္ဂိုလ်တွေကပြန်သွားမှနေရာချောင်းမှလက်ခံလို့ရတယ်။ဒါကြောင့်မို့အဲဒါကလည်းအကြောင်းတစ်ခုပါပဲ။အဲဒါကြောင့်ဝါကျိုးလို့ရှိရင်သောနိုင်ကြအစောဆုံးအထင်ခင်းနေကြပါပဲဒီနှစ်တော့တနင်္ဂနွေကဘာလို့လာပြီးကြောခွန်ရက်နေ့ခနေ့မှကြတော့ခနေ့ပဲကတိခင်းရဒီကနေ့ကတိခင်းတဲ့အခါကာလမှာထူးတာကတော့ခဏဥပ္ပံပြောသွားခါတိုင်းခါတိုင်းဆိုလို့ရှိရင် အလူတကာစည်ရင်းတွေကဖတ်ပြရတယ်ဒါလည်းကောင်းပါလေပါရုဏုမောဒနာခေါ်ရတယ်အလူတကာစည်ရင်းတွေဘယ်ကတူတယ်ဘယ်ကလူတယ်ဘယ်ကသင်္ကန်းစုံတူတယ်နှစုံတူတယ်စသည်ဖြင့်ဒါတွေဖတ်ပြီးတော့ပြောရတယ်ဒါပေမဲ့အဲ့ဒီလိုဖတ်ပြောနေတော့တရားဟောစရာအချိန်မရှိဘူးခါတိုင်းခါတိုင်းဘုန်းကြီးက15မိနစ်မိနစ်30များလို့ရှိရင်လည်းနိုင်ဝက်နိုင်ဝက်တောင်မှတည်းမရှိတယ်ပါဘူးမိနစ်30လောက်ပဲဟောရင်ပြီးတာအခုလိုလို့ဆိုဟိုစာဖတ်တဲ့အချိန်နဲ့ပေါင်းလိုက်လို့ရှိရင် တဏှာကြီးခွဲလောက်ရှိပါတယ်ပရိသတ်တွေလည်းညောင်းကုန်မြမကုန်မယ်ဆိုပြီးတော့ဘုန်းကြီးတရားကလျှော့ပြီးတော့ဟောရတယ်ဒီနေ့တော့တရားဟောတဲ့အချိန်များများရအောင်လို့ဆိုပြီးတော့စောစောပိုင်းကတည်းကအထုတကသင်နေတာဖတ်ထားပါတယ်ဒါကြောင့်ဒီကနေ့တဏှာကြီးလောက်ဟောရမယ်လို့ဆိုပါတယ်တဏှာကြီးလောက်တရားဟောရတဏှာကြီးလောက်ဟောတော့အခုတဏှာကြီးနေပြီးတယ်တဏှာကြီးလောက်ထင်ရောက်တော့မှာမဟုတ်လား တရားဟောဖို့ရအခါတိုင်းတော့လည်းခဏဟောတာဆိုတော့ဆောင်မှုတွေပါလေပေးလို့မဖြစ်ဘူးဒီနေ့တော့ဇနာကြီးလောက်ဟောရမယ်ဆိုတော့ဆောင်မှုတရားဆောင်မှုကလေးလည်းလိုပါတယ်ဆိုလို့တရားဆောင်မှုပေးတာအဲဒီတရားဆောင်မှုကလည်းအနည်းကမှပါပဲဒီကမှနေရာ၃ရက်ကမှလာပြီးတော့ကြောက်လို့နေရာ၃ရက်ကအဲရေးပေးထားလို့ပုံနှိပ်လို့ဝေထားပါပြီအဲဒီမှာဆောင်မှုကအပုတ်ပေါင်း28ပုတ်ရှိတယ် 28ဘုတ်ဆိုတော့တနာရီဖြားမြလိုက်လို့ရှိရင်တော့อืมတပုတ်တပုတ်ကိုဖြားမြပြီး2မိနစ်လောက်ပြောနိုင်တယ်ဒီတည်းမပြောနိုင်ဘူးဒါဒီထဲမှာနည်းနည်းပြောရမယ်ပိုက်ရပါတယ်နည်းနည်းပြောရင် ပြီးတဲ့ပိုက်လည်းပါတယ်ဖြားမြကြီးကတော့2မိနစ်စီလောက်ကြာအဲဒါတော့ပြောသွားရမှာပဲอืมသတင်းကြလို့ရှိရင် ကထိန်အာနိပင်ရအောင်လို့ကထိန်ခင်းကြကထိန်ခင်းတယ်ဆိုတာဟာဘာလဲဆိုရင်ညာတော်များကထိန်အာနိပင်ရအောင်လို့ခင်းရပါတယ်ကထိန်အာနိပင်ကဘယ်နှပါးရှိတယ်လဲဆိုရင်၅ပါးရှိပါတယ်အဲဒီကထိန်အာနိပင်၅ပါးထဲမှာကထိန်မခင်းပင်မယ်လို့တရင်ကျော်လာပြောတည့်နေ့ကအစပြီးဇာမိုးလာခြင်းနဲ့တည်းအောင် အလိုလိုရနေတဲ့အာနိသင်တွေလည်းရှိပါတယ်။အဲဒါက၄ခုအထင်ခင်းမှ ရနိုင်တဲ့အာနိသင်္ကာတကူပေါင်း၅ခုရှိပါတယ်အဲ့ဒါလေးတွေလည်းနားလည်ရအောင်လို့ဘုန်းကြီးကတရားစပြီးတော့ဆံမုပ်ပေးထားပါတယ်ဒါလေးဆံမုပ်ကလေးတွေကစဆိုပြီးတော့ဆင်းတိုင်းကြောက်ရရကဘုန်းကြီးဟောသွားမယ်နာမသူကအစဉ်ကြပါတထိန်နိသင်၅ပါးတွင်လေးအင်အကျိုးမှာတည်င်းကျိုးတည်င်းကျုပ်က တလမြရရတော့ဒီသာအဲ့ဒါကတိမခင်းမဲနဲ့လူလူတလတော့ရအဲနာရီဆိုရကြအောင်မယ်အထေနိသင်ငါးပါးတွင်လေးအင်အကျိုးမှာအထေနိသင်ငါးပါးတွင်လေးအင်အကျိုးမှာသို့ ခြင်းကျွတ်ကခြင်းကျွတ်ကသလမြရကြတော့သည်သာခြင်းကျွတ်ကခြင်းကျွတ်ကသလမြရကြတော့သည်သာ င်ဟာနိသင်၅ပါးရှိတယ်အဲ့ဒီ၅ပါးတွေက၄ပါးကတော့သတင်းဝါလာကျွတ်တယ်ဆိုလို့ရှိရင်ပုရိမဝါကတဲ့ယဟန်တော်တွေပေါ့ပုရိမဝါကလို့ဘာဝနာပြုပြီးတဲ့ယဟန်တော်တွေအဲ့ဒီအာနိသင်အကျိုး၄ပါးကတော့အလိုလိုရပါတယ်ဘယ်လောက်ရတော့ဆိုရင်တလားတလားဆိုရင်29ရက်ရှိတာပေါ့ရင်းညွလာက ရဲမစုံဖြစ်နေတော့29ရက်ရှိအဲဒီ29ရက်မှာအာနိသင်၅ပါးကတော့ကတိမခင်းလည်းရနေတာပါပဲဒါကတော့ကိုဒီမခင်းလည်းပဲဘယ်ကြောင့်မဆိုမေရဟမဆိုဒီအာနိသင်၄ပါးကတော့တလတော့ရတယ်ကတိခင်းလို့ရှိရင်တော့အဲဒီတလလည်းမကဘူးကိုလည်းနောက်ထပ်၄လတိုးပြီးတော့တဝုဒ္ဓဆောင်းဝုဒ္ဓတဝုဒ္ဓတိုးပြီးတော့၅လရကတိမခင်းရင်တော့တလရတယ်အဲဒီအာနိသင်၅ပါးရှိတဲ့အနေက တပါးကတော့ဂတိမခင်းရင်မရဘူးမရတဲ့အတွက်ဟိုခေတ်ဟိုခါတော့ကဘာသာဝိကိညီနောင်တွေခဲခဲရင်းရင်းနဲ့မြတ်စွာဘုရားတန်လာပြီးဘုရားဖူးရတဲ့အကြောင်းအောက်ကပေါ်ပြထားပါတယ်အဲ့ဒါလေးလည်းဆိုပြီးတော့မှအသေးပဲနည်းနည်းပြောရမယ်သုံးဒီသင်္ကာဆောင်းယူထားပင်ပန်းဝန်လေးစွာသုံးဒီသင်္ကာဆောင်း န်းဝန်လေးစွာသုဘာဒဝဂီ30ချီ လာသည်ခဲရင်စွာဘာဒဝဂီ30ထီလာသည်ခဲရင်စွာ ရဝဂီညီနောင်သုံးကြီးဆိုတာကထိန်တရားရင်တရားရင်သူတို့ထည့်ဟောရတယ်မထည့်ရင်မကြည့်ဘူးသူတို့ကကထိန်ကထိန်ခွင့်ပြုခြင်းအကြောင်းရင်းဖြစ်ပြီးတော့နာထည့်ပြီးတော့ဒီဘာသာဝဂီညီနောင်သုံးကြီးမထည့်သေးဆိုလဲတာမန်ပုဂ္ဂိုလ်တွေမဟုတ်ဘူးသာသနာဥပ္ပစာကတရားတို့တရားမြတ်တွေရပြီးတော့သာသနာပါဝင်ရဟန်းပြုလာတဲ့ပုဂ္ဂိုလ်တွေပဲမြတ်စွာဘုရားပထမဝါမဘာရဏိတိမိဂရာဝံအရမ ဝါကသတင်းသုံးတော်မူပါတယ်ဝါကျွတ်တဲ့ခါကာလမိဂရာအောင်ကနေပြီးတော့ဥရဝေလာတော်ကိုကြွတော်မူအဲဒီကြွတော်မူရာမာရဝဂီညီနောင်တို့နေတဲ့နေပယ်ရရောက်တဲ့ခါကျတော့မာရဝဂီညီနောင်တွေကဟောသလမင်းကြီးနဲ့အဖေရူအမေကွဲညီကိုတွေလို့ဆိုပါတယ်ညီဒီနေမှာပေါ့လေဘိုးတော်မဟုတ်ဘူးညီတွေကြည့်လိုက် အဲ့တော့မင်းသားတွေပါပဲသူတို့အဲ့ဒီညီနောင်၃ကြိတ်တော့စက္ကမှာသူတို့လာပြီးတော့တော်ကစားကြတာပေါ့ဒုက္ခလာမှာယူတဲ့နေရတာယူတဲ့နေရတဲ့လူတွေဟာယူတဲ့နေရတာတဲ့ဒေါ်စခန်းကလေးသွားပြီးတော့နေရလို့ရှိရင်ပိုပြီးစိတ်ချမ်းသာလိမ့်မယ်ထင်ပြီးဒေါ်စခန်းတွေလည်းသွားကြတယ်ဒေါ်ရှိတဲ့နေရာတွေဒေါ်ကြဒီမှာသွားပြီးတော့သမင်းသားဝဲတွေပါလေကျင်းပါကြတယ်လို့လုပ်ကြတာဘုရုံးကလည်းဘုရုံးကအလိုက်နေမှာမဟုတ်သူတို့လည်းပြောစရာပါစရာဒေါ်စခန်းသွားပြီးတော့ ပျော်ပွဲကျင်းပကြအဲဒီလိုကျင်းပနေရင်တို့ပေါ်ခေါ်လာတဲ့မျိုးသမီးတယောက်ကတို့ပစ္စည်းတွေခိုးထွက်ပြေးလို့အဲဒါလိုက်ရှာကြတော့မြတ်စွာဘုရားနဲ့တွေ့မြတ်စွာဘုရားသစ်ပင်သပင်အောက်မှာသတင်းသုံးနေတဲ့အခါဘုရားဓမ္မောက်လာရောက်ပြီးတော့ဘာသာဝိညာဉ်တွေကမဲတယ်ရှင်ဟန်းဒီမှာမိမတယောက်များလာတာမတွေ့ဘူးလားဒီလိုမေးတာကိုလူတွေဟာ ဟိုခေတ်ဟိုခါတုန်းကယရနာသုံးပါးနဲ့စပြီးတော့ဘာမှယဉ်ကျေးမှုမရှိသေးဘူး။ဘယ်နဲ့ဒီမြတ်စွာဘုရားကိုရောမြတ်ကြီးအမတန်လေးမြတ်ပြုရမယ်ကိုရောကြီးတွေ့နေတဲ့ဥစ္စာဘယ်နဲ့သူတို့မိမပြောက်တာလားပြီးတော့မေးဝင်တာအဝေါ်စရာကောင်းတာတော်တော်ရိုင်းတယ်လို့ဆိုရမှာမဟုတ်လို့ရိုင်းလဲရိုင်းရမှာပဲဘုရားကလည်းပွင့်ကားသားကြီးဘုရားပွင့်မှလည်းသူတို့မသိသေးဘူးဘုရားမှလည်းမသိဘာမှမသိသေးဘူးသူတို့အဲ သူတို့အိန္ဒိယမှာရှိတဲ့ယသိယဟန်ပရမိတ်မျိုးနဲ့အတူတူလောက်ပဲအောင်မိတာပဲအဲကြောင့်ယဟန်ကြီးတစ်ပါးယဟန်တစ်ပါးပဲဆိုတဲ့အနေနဲ့အဲရှင်ဟန်ဒီမှာမိမတယောက်များမတွေ့ဘူးလားလားမေးတော့ညဇာတရားကမင်းတို့ငါမေးမယ်သူများပျောက်တာရှားတာတဲ့ကိုယ်ကိုပျောက်တာရှားလို့ရှိရင်ပိုးမကောင်းဘူးလားသူများရှားတာကသူများပျောက်နေတာရှားတာတဲ့ ပုဂ္ဂိုလ်ပြောက်နေတာရှားရင်ပို့ပြီးတော့မကောင်းဘူးလားဟာကောင်းတာပေါ့သူများပြောက်တာကိစ္စမျိုးပုဂ္ဂိုလ်ပြောက်ရင်ဖျက်ရတာပါနော်ဒါသမားရစဉ်းစားကြည့်ပါလေပုဂ္ဂိုလ်များပြောက်သွားလို့ရှင်သိခဲ့တာပဲသူစားဘာမှနေရာလည်းကြောက်အဲကိုယ်ကိုယ်ကိုရှာဝေးအရင်ကြည့်ဘူးလားဆိုရေးကြည့်ပါအေးရေးကြည့်လို့ရှင်မင်းတို့ဒီထိုင်ညငါဟောမယ်ဆိုရင်မြတ်စွာဘုရားတရားဟောတယ်ဒါနာကထာသီလကထာစသည်ဖြင့်ဒေသနာအစဉ်တိုင်းရှာပြီးတော့ဟောတယ်တရားဟောရင်းနဲ့တရားနာရင်း ဒီပုဂ္ဂိုလ်တွေကတရားနှလုံးသွင်းပြီးတော့တချို့သောတာပန်ဖြစ်တယ်တချို့သရဂါဖြစ်တယ်တချို့အနာဂါဖြစ်တယ်။ပြီးတော့တရားမကြားလို့ဆိုလူတွေကြိုင်းလူတွေကပါရမီတော့ရှိနေတာပဲ။အဲဒီမှာသောတာပန်သရဂါအနာဂါဖြစ်တော့ဒီညီနောင်သုံးချိန်လုံးအကုန်လုံးမြတ်စွာဘုရားထာမှာရဟန်းပြုကြတယ်။အဲဒီကရဟန်းပြုပြီးတော့သာသနာတော်မှာတရားကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေပါပဲ။အောက်ဆုံးအနေဆုံးကသောတာပန်ပဲပုထုဇဉ်တော်မှာပါဘူး။ အမြင့်ဆုံးပုဂ္ဂိုလ်ကလည်းအနာဂါမဲ့ယ ahanan မရောက်သေးဘူးယ ahanan မဖြစ်သေးဘူးအဲဒီညီတော်သုံးကြိမ်ဟာသူတို့နေတဲ့ပါဝေယကလို့ဗမာစာမူကရှိပါတယ်ဒီဘုံမူရိုးရမူတွေကပါထေယကလို့ရှိပါတယ်ပါဝေယကဆိုတော့ဒီပြင်နေရာမှာတော့ဒီနာမည်မရှိဘူးပေါ့လေပါဝါတိလည်းမဟုတ်ပါဘူးဆိုတော့ပါဝေယကအဲပါထေယကဆိုတော့ယုတ်တိတော်ရရှိပါတယ်ခေါ်သလာတိုင်းရဲ့နောက်အနောက်ဖက်ရမှာရှိတယ်တဲ့ ဘာဝါတို့ဘာလို့ဆိုတာကတော့အရှိပဲမှာရှိပါတယ်အဲဒီပါတိယကအရကပုဂ္ဂိုလ်တွေပဲတဲ့ဒီပုဂ္ဂိုလ်တွေကအဲဒီကနေပြီးတော့ဘုရားဖူးရဝါဇဥမှာလာကြဟိုတုန်းကတော့ဒီသွားကြရင်ဒီထားတွေကလည်းညာနဲ့ရင်ထားတွေကမရှိဘူးပြီးတော့တဲ့မဲ့ရင်ထားတွေကမရှိတော့လမ်းလျှောက်ကြရတာပါပဲလမ်းလျှောက်တော့လေလမ်းကလည်းအခုတော့ လမ်းကောင်းကောင်းနေမဟုတ်ပါဘူးလဲလာနေပါလေလူသွားလာနေတယ်လို့တော်ကျူတော်ကြတယ်လျှောက်ပြီးတော့သွားရလေကစင်းနေပါလေလျှောက်သွားရမှာအဲ့ဒါနဲ့သူတို့မှန်းထားတယ်မှန်းကြီးမကြိုက်ဘူးဘာဝတိဇေရွန်ကျောင်းတော်ရောက်ဝါဇုရောက်ဆိုပြီးမှန်းလာတာဘယ်ရင်ရောက်တော့ဆိုတော့ပါကိတရင်ရောက်တယ်တဲ့ပါကိတဝါဆိုရဲ့ဟုတ်တော့ဝါဆိုရဲ့ဝါဆိုရဲ့ရောက်လို့ရှိရင်ရောက်ရမှာဝါဆိုရတယ်ဝါမဆိုဘဲနဲ့သွားလို့ရှိရင်အဲ့ဒါကအာဘသင်တယ် အဲဒီပုဂ္ဂိုလ်တွေကဘုရားစကားကိုနမနာလေးစားတဲ့ပုဂ္ဂိုလ်တွေမို့သူသွားကျင်တာကအရာထံအရောက်သွားကျင်တာဝါဆိုရက်ကကြာနေတော့သွားလုံးမဖြစ်ဘူးဝါဆိုလာပြီးတော့တရင်းနေရောက်တော့သွားလုံးဖြစ်တော့ရင်ဝါဆိုဝါကနေရောက်ရတယ်ဝါကရတော့မှတတ်နိုင်ဒါနဲ့ဝါကပြီးတော့နေကြဝါကပြီးနေကြတဲ့အခါမှာဝါရင်းသုံးလပါလုံးဒီကိုယ်တော်ရှင်မြတ်တရားမပြောမွေ့မပြောမွေ့ပဲနဲ့ညီးငွေ့နေတယ်တဲ့သူတို့နေရတဲ့ရမှာ အာသနိနောဘဂဝါဝိရတိသာသူရောစနေတုနောငါတို့ဤဘဂဝါဘုန်းတော်၆ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားသည်အာသနိငါတို့နှင့်မဝေးလှသောအနိယ၌သာသူရောစနေတု၆ဇနာများဝေသောရ၌ဝိရတိနေတော်မူ၏နာသမယံဘဂဝန္တတနာယလဘနာသမယံလဘမှာဘဂဝန္တတနာယမယံငါတို့ဒီဘဂဝန္တမြတ်စွာဘုရားတသနာယဖူးမြားလုံးကနာသလဘာမမရကြရလည်းမရကြပါတကား မြတ်စွာဘုရားအတွင်းနဲ့မဝေးဘူး၆ဝဇနာလောက်ဝေးတဲ့သာဝတိဒီစေတော်ကြောင့်တော်မှာသတင်းသုံးနေတယ်တို့မြတ်စွာဘုရားလည်းမခူးရဘူးဆိုနေတယ်နေတယ်တတရနဲ့ပေါ့ဒါဖြစ်နေတာဟွန်းဘုရားကဘုရားကူးတဲ့ဆိုဟုတ်ကူးရတာအခုကလားဘုရားကူးတွေကလည်းရုပ်ပေါ်ဆင်းမှုတော်တွေဗာရင်းညာတွေအဆောက်အဦတွေကြည့်ပြီးကြားလာအဲ့ဒါ၆ဝဇနာဆိုတာဘာဝေးမလဲဒီဝဇနာမှာအခုသုတေတိဆရာတွေက စုံစမ်းထားတာရှင်းရှင်းမိုင်တို့ကိုးမိုင်တို့ဆိုရှိပါတယ်အဲရှင်းမိုင်ဆိုတော့ရှင်းမိုင်ဆိုလို့ရှိရင်6လေး40နဲ့ရှင်းမိုင်ဆိုတော့သိမ့်မွေးဘူးပေါ့ဒီကပကိုးလောက်ရှိမှာပေါ့သိမ့်မွေးပါဘူးဒါဟိုတုန်းကလမ်းတွေကကောက်လို့ပဲလမ်းတွေဖြောင်းနိုင်ရင်တရက်တော်မီးဘူးကရှိပါသေးတယ်အဲဒါအဝေးတဲ့ခကြီးအခုဆိုလို့ရှိရင်နေချင်းပြန်လို့ရတယ်ဘာမှမဝင်ဘူးအဲ့တော့ဘာမှမဝေးတဲ့ကြကလေးတို့မသွားနိုင်ဘူးဆိုပြီးတော့ရန္တာရနဲ့နေပြီးတော့ဟောကျွတ်တဲ့ခါကာလမှာ သူတို့ကနေကောင်းရက်တာတွေရွေးမနေတော့ဘူးအဲဘဝရဏပြုပြီးတာနဲ့မြတ်စွာဘုရားကူးပွေရလာကြတော့တာပဲတဝါရင်းလုံးအာဘသိမှကြောက်လို့အာဘမသိခြင်းလို့အဲဘောဓဘာန္တရာအနာဂါနေဆိုအသိခါဘုရားယူသေးနေကြတဲ့ပုဂ္ဂိုလ်တွေကိုဒါကြောင့်ဝါကြတာနဲ့တခါလဲခွင့်ရတော့သူတို့မိုးတွေကလည်းပြီးထန်စွာရွာရွာပဲမယ်လို့အဲ့ဒါစောင့်နေတော့မိုးရွာလေးတို့နေမကောင်းမှဖြစ်တော့မယ်ဗာဒီကြတွေတွေးမနေတော့ဘူး အဲဒါလည်းဘုရားဖူးခြင်းလို့အတင်းလာကြတာကိုအဲဒီမှာမူတွေကရွာရည်တွေကလည်းပဲလန်တလန်လုံးရည်တွေတခွေးခွေးနဲ့အဲဒီထဲမှာနင်းတိုင်းနင်းတိုင်းကလည်းကျွန့်ပွက်တင်းနဲ့တခါတည်းအဲဒီကျွန့်တွေကနေဖနှောင်းကနေပြီးနမထအောင်ဆင်းတယ်ဆိုတာကိုကျွန့်နေဟုတ်တယ်ခုအဲဒီကျွန့်နဲ့ရည်တွေသွားနေဒီလိုပဲဆင်းတာပဲအဲသူတို့သင်္ကန်းကြီးတွေကလည်းပဲရှင်သင်္ကန်းကြီးတွေကိုဘယ်မှာအထူးကြီးတွေအဲဒီကရည်အောင်းနေရည်တွေနဲ့လင်းနေတာမှသူကအကယ်၍ အာနိသင်၅ပါးလုံးရမယ်ဆိုလို့ရှိရင်သင်္ကန်းသုံးတဲ့တဲကထားခြင်းတဲ့သင်္ကန်းထားခဲ့နိုင်တာပေါ့လေသင်္မိုင်းရဲ့အေးပြီးရဲ့သင်္ကန်းကြီးရဲ့ဆိုတော့သင်္ကန်းကြီးကထူဆုံးအလေးဆုံးကြီးပဲသူထားခဲ့ကြကောင်းတယ်အဲသင်္မိုင်းကတော့ခါဝတ်ထားတယ်ဒါကတော့ထားလို့မဖြစ်သေးဘူးအေးပြီးကလည်းကိုကယုံထားတယ်အဲအေးပြီးတော့ထားခြင်းလို့ရှိရင်ထားသင်္ကန်းကြီးယုံသွားလို့ရှိရင်ရပါတယ်ဒါပေမဲ့ထားသင်္ကန်းကြီးအလေးဆုံးဆိုတော့ထားသင်္ကန်းကြီးအဲဒီတာဂိတမှာထားခဲ့ပြီးတော့ မင်းပိုင်တဲ့ဧကတိနဲ့ကမြတ်စွာဘုရားတန်လာအဲ့လိုချင်းအဲ့လိုမူတဲ့ရည်တယ်ဘယ်တော့မှပင်မမှုပေါ့အခုတော့သင်္ကန်းသုံးတယ်လုံးကထားလို့မရဘူးသင်္ကန်းသုံးတယ်နဲ့နေ့စဉ်နေ့စဉ်အာရုံတက်တဲ့အခါမှာဒီသင်္ကန်းကအနိဗ္ဗာန်ရှိရတယ်အနိဗ္ဗာန်မရှိလို့ရှိရင်ဒီတက္ကိပါဆေးရပါတင်တယ်အဲ့ဒီတော့ပြည့်ပြည့်မှာဆိုရင်လို့သိခါဘုယူသေးတော့အားဖြင့်ဒီကိုအရှင်မြတ်တွေသင်္ကန်းသုံးတယ်ကိုတကယ်မှမထားဘဲနဲ့လေးလေးကြီးနဲ့တခါတည်းထမ်းပြီးတော့ယူလာကြတာကို သုံးဒီသင်္ကန်းဆောင်ယူထားတယ်သင်္ကန်းသုံးတယ်ကိုဆောင်ယူထားဆိုရင်လည်းလို့သင်းမိုင်နဲ့ဧကတိကတော့ဝိယုံပါဝိယုံထားတာပါပဲနထသင်္ကန်းကြီးကထားနေတာဘုံကဟာပဲအခုကာလမှာတချို့ဒီစီဝရေဆောင်တယ်ဆိုပြီးတော့ဒီသိက္ခာဘုယူနေတော့အပြင်လွယ်အိနဲ့ထည့်ပြီးတော့ဒီစီဝရေသင်္ကန်းဆောင်နေတယ်လည်းရှိပါတယ်ဝိနည်းသိက္ခာဘုယူနေတဲ့အတွက်အဲဒီလိုပုဂ္ဂိုလ်တွေချီးကျူးရမှာပါပဲဝိနည်းသိက္ခာဘုလေးစားပါပြီလေဆိုပြီးချီးကျူးရမှာဒါပဲမဲ့လို့ ရားလိုတော်နဲ့တော့သဘာဝတော့သိမကြောက်ဘုရားလိုတော်ကတော့ဒီလိုလွယ်ကြီးနဲ့ထည့်ပြီးတော့ဆေးဆောင်လို့ဆောင်မှုရတာမဟုတ်ဘူးသူကအဲတဲ့နိုင်ဆိုရင်ဝတ်ထားဖို့ပဲဒီဒီဆိုရင်လည်းဝတ်ထားဖို့ပဲသူတို့ကသင်္ဃသုံးတယ်လွယ်ကြီးနဲ့ထည့်ဆောင်ထားပြီးဒီမဲ့သင်္ဃတော့ပရိက္ခယဇောလာတော့ဒိဋ္ဌတင်ပြီးဝတ်နေတယ်သိသဘာဝမပြောပရိက္ခယဇောလာဒိဋ္ဌတင်ဝတ်ဖို့ရမဟုတ်ဘူးဒီသိကဘုရားအဲသင်္ပိုင်ရဲ့ဣတိရဲ့သင်္ဃကြီးဒီသုံးတယ်ပဲရှိရမယ်အဲဒီသုံးတယ်ကအနိဗ္ဗာန်ရှိရမှာဒါကြောင့်မို့ဒီကိုယ်တော်တွေကသင်္ဃသုံးတယ်တွေကို ဘယ်မှာထားမှဖြစ်လို့လေးလေးကြီးနဲ့ထောင်းဆောင်းထမ်းယူလာရတယ်တဲ့ဒါကိုဒီအရိပ်ပဲပြရတယ်သုံးဒီသင်္ကန်းဆောင်ယူထမ်းပင်မဝန်လေးစွာမိုးရီရွာတော့ပင်မဝန်လေးမှာပုဂ္ဂိုလ်တွေသာမန်မာမာရီမှုတော်ပါသေးရဲ့อืมဟိုမင်းမင်းကြီးတွေဆိုလို့ရှိရင်တော့ညလမ်းလဲကုန်မယ်လို့ကဘာဒဝဲကြီး30ထိဘာဒဝဲကြီးသူတို့ကဝက်ကတော့အစုပါပဲဘာဒကအကောင်းတယ်လို့အဓိပ္ပာယ်ရှိပါတယ် သူတို့နာမည်တွေဘာသာတွေဘာလို့လဲရှိရင်ရှိမှာပေါ့လေဘာသာဝဲကြီး30ထိတဲ့မထေပေါင်း30ဒီပေါင်း30လာကြတယ်ခဲခဲရင်းနဲ့ဘုရားဖူးလာကြတယ်လို့ဆိုလိုပါတယ်အဲလာလို့မြတ်စွာဘုရားသာဝတိကြီးသီတော်ကျောင်းတော်ရောက်ပြီဘုရားထာမောက်ဆုံးကြီးရောက်မေးလျောက်ပြီးတော့ခါဘုရားထာရောက်တဲ့ခါကျတော့မြတ်စွာဘုရားကဣရိအာဂဏုတွေကိုမျက်နှာအသိအကျအကြီးငယ်မရွေးဘူးအဲခမဏီယ ကိစ္စခမဏီယကိစ္စယာပနီယညာတို့ကိစ္စဘိသွေခမဏီယဗနညာတို့ဆန်းနဲ့ကျမ်းမာရရဲ့လားနေသာတိုင်းသာရှိကြရဲ့လားမျှတာကြရဲ့လားအဲ့နဲ့တော့အဲဆွန်ပန်းလည်းပဲမမပန်းပဲရှိရဲ့လားဘာလို့သုံးလားဘာလို့ညီညီညွတ်လည်းနေကြရဲ့လားဒါမေးလို့ရှိပါတယ်အဲ့ဒါတွေမင်းညာပြီးတော့အဲကျမ်းကျမ်းမှာရှိတဲ့အကြောင်းညီညွတ်ရှိတဲ့အကြောင်းဆောင်းမကိစ္စလည်းပဲတပ်ပါရရှိတဲ့အကြောင်းတွေသိအောင်ထားကြအဲအကြောင်းကတော့သူတို့ မြတ်စွာဘုရားဖူးဖို့ရဝါစုကလာတာပဲအဲဘာဂိတရောက်တဲ့အခါဝါဆိုရကြအဲ့ဒီမှာဝါဆိုရတဝါတွင်းလုံးညင်းဝဲပြီးတော့နေကြတယ်အဲ့ဒီမှာပြောပြောချင်းချင်းမရှိကြဘူးဘာကြောင့်လဲဆိုရင်ဘုရားဖူးလာတာဘုရားမဖူးရလို့ခုနပြောတဲ့အတိုင်းဘုရားနဲ့မြတ်စွာဘုရားအတာဝတိဇေတော်ကျောင်းတော်မှာ60နာလောက်ဝေးတယ်ကြဘာမှမဝေးဘူးဒါပေမဲ့လည်းတို့မြတ်စွာဘုရားမဖူးရဘူးဆိုပြီးတော့စိတ်ထဲမှာမကြင်မချမ်းဖြစ်ပြီးတော့ နေပါတယ်ဆိုတဲ့အကြောင်းကိုလျှောက်တာကိုအဲ့ဒါကိုဒီကမေးလျှောက်မြတ်စွာဘုရားကမေးတယ်အဲ့ဒီဘာသာဝိကညီနောင်လေးကလျှောက်ထားတယ်အဲ့ဒီလိုလျှောက်ထားပြီးတဲ့အခါမြတ်စွာဘုရားအနာမတကိယသုတ်တန်တရားတော်ဟောကြားတော်မူပါတယ်အဲတန်တရားဘဝအစမထင်တဲ့အစမထင်တဲ့တန်တရားကကြာလာပြီကြာလာတော့တူနဲ့တူနဲ့ ဆွေမျိုးမတော်တဲ့ပုဂ္ဂိုလ်ရဲ့လည်းမရှိဘူးအမေမတော်ဘူးတဲ့ပုဂ္ဂိုလ်ဖေမတော်ဘူးတဲ့ပုဂ္ဂိုလ်သာသမီမတော်ဘူးတဲ့ပုဂ္ဂိုလ်ညီကိုမတော်ဘူးတဲ့ပုဂ္ဂိုလ်မရှိဘူးစသည်ဖြင့်အဲဒီသုဒ္ဓံတရားတွေဟောပါတယ်အဲဒီသုဒ္ဓံတရားတွေနာကြပြီးတော့ဒီ30တော့မထီမြတ်တွေဟာအကုန်လုံးတရားနာရင်ရဟန္တာဖြစ်ကြပါတယ်အဲတကူဣဒီပါနဲ့ပြည့်စုံရဟန္တာများဖြစ်ပြီးတော့သွားတော့ဟိုဘုရားထံလာတော့ကတော့သူတို့ပြင်ပန်းလာကြပြန်ကြတော့တခါတကူဣဒီပါနဲ့ကောင်းငင်က ပြန်သွားကြတယ်လို့ဆိုပါတယ်ငါကဒါကဆိုတယ်ဝမ်းမြောက်စရာပါပဲအဲဒီတို့လျှောက်ထားပြီးတော့အကြောင်းသိရတဲ့ကမြတ်စွာဘုရားကခြေခြေတော်မြတ်စွာဘုရားရဲ့ခွင့်ပြုတော်မူတဲ့ကထိန်ဟာခွင့်ပြုရမယ်ခွင့်ပြုလို့ရှိရင်ဒီလိုအကျိုးတွေရလိမ့်မယ်လို့အဘိဓိကညာတော်ဖြင့်နှိုင်းချိန်ပြီးတော့ကထိန်ကိုခွင့်ပြုခဲ့တယ်အဲ့ဒီအိဗယ်လို့ဆိုရမယ်ဘုရားထာမောက် သုံးကြီးရောက်မေးလျောက်ပြီးတော့ခါဘုရားအထမ်းမှောက်သုံးကြီးရောက်မေးလျောက်ပြီးတော့ခါဘုရားအထမ်းမှောက်သုံးကြီးရောက်မေးလျောက်ပြီးတော့ခါဘုရား ထို့ကြောင့်နိုင်ချိန်ညဘုံချိန်ကထိန်ခွင့်ပြုပါထို့ကြောင့်နိုင်ချိန်ညဘုံချိန်ကထိန်ခွင့်ပြုပါ သင်္ဝါရကျွရင်ရဟန်းတော်များမှာအာနိသင်၄ပါးရတယ် တိစီဝရိဒိဋ္ဌာနေတာသင်္ကန်းသုံးတယ်ကိုတော့ဘယ်မှမထားရဘူးသင်္ကန်းသုံးတယ်တွေကိုချထားခွင့်ချထားပြီးတော့ခြားတစ်ပါးသွားလာခွင့်ဆိုတဲ့ဒီအာနိသင်မရဘူးမရတဲ့အတွက်ဘာသာဝီညီနောင်နေမှာဖျားဘူးလာတဲ့အခါဒုက္ခရောက်ဘာသာဝီညီနောင်နေဒုက္ခရောက်သလိုပဲသတင်းဝါလာကျတဲ့အခါထူထူရကဖျားဘူးလာကြတဲ့ပုံကိုယ်ကြီးအများကြီးရှိတာပဲဟိုတုန်းကအများကြီးဒီလိုပဲလမ်းလျှောက်လာကြတယ်တချို့လည်းပဲ90ချို့လည်း100 နေရာစသည်ဖြင့်တိရဒါကြီးပေါ့ကိုတော်တွေသိကြညိုစရာကောင်းတယ်ဒီလိုပဲသင်္ကန်းသုံးတယ်တွေထားသင်္ကန်းသုံးတယ်တွေကိုမဝတ်တရားဝတ်ငါသင်္ကန်းကြီးပခုံးပေါ်တင်လို့တပိတ်တွေလွယ်လို့မိုးတွေကရွာတော့တော်တော်ဒုက္ခရောက်မှာပါခုသာဂေတနဲ့သာဝတိက6ဥဇနာမိုင်40ကျော်လောက်ဝေသိမ့်မှုဝေဘူးအဲတရက်ဝေးတဲ့မိုင်100လောက်ကလည်းပဲလာပါတယ်မိုင်200လောက်ကလည်းလာတယ်အများကြီးဒုက္ခရောက်မယ်အဲ့ဒါတွေအဲ့ဒီအကြောင်းကြောင့်နဲ့မြတ်စွာဘုရားက နိုင်ချိန်တော်မူတယ်ဒီကထိန်ခွင့်ပြုလို့ရှိရင်ဒီအာနိသင်မှာရသွားမယ်ဒီအာနိသင်မှာရသွားလို့ရင်ဇင်းဝါလာကျုပ်တဲ့အခါဘုရားဟုလာတဲ့ပုဂ္ဂိုလ်တွေတက်တက်တာတာနဲ့လာရမယ်ဒီကထိန်ဟာအခုဘုရားလက်ထက်မှာအသစ်ဆမ်းမို့ရှိရှိသောဘုရားတွေလည်းပဲခွင့်ပြုခဲ့တယ်ဒီကထိန်ခွင့်ပြုလို့ရှိရင်ဖြင့်ညာတော်များအကျိုးရသလိုပဲကထိန်လူတဲ့တရားဓမ္မတွေမှာလည်းကုသိုလ်ကောင်းမှုတွေတိုးပွားပြီးအကျိုးရကြအကြောင်းရှိတယ်ဆိုတာဒီဖက်ဖက်ကမြတ်စွာဘုရားကနိုင်ချိန်တော်မူပြီးတော့ မြတ်ဘုန်းရှင်ဆိုတာမြတ်စွာဘုရားပါပဲမြတ်ညင်မြတ်တော်မူသောဘုန်းတော်တို့ရှင်ဝါတို့နဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားကကထေင်ကိုခွင့်ပြုတော်မူသည်အဲ့တော့ကထိန်ဆိုတာဘာဘာကြောင့်ကထိန်ခေါ်လဲဆိုတော့သင်္ကန်းခိခာခိုင်စီတာဆွဲကကထိန်ကြီးဒါက ဒီကဆရာလေးအဖွင့်မယ်ဆိုင်ဆိုရမယ်သင်္ကန်းခိခာခိုင်းစေရာဆွဲတာကထိန်ကြီးသင်္ကန်းခိခာခိုင်းစေရာဆွဲတာကထိန်ကြီး င်ကျွခြင်းသင်္ဃာခိခါခေါ်တဲ့စီဝရဒါနသမယောစီဝရကာရသမယောတချို့တချို့သိက္ခာပုဒ်တွေမှာချွင်းချက်အနေနဲ့မြတ်စွာဘုရားကခွင့်ပြုထားတယ်ဒီဝရဒါနသမယသင်္ကန်းလှူတဲ့အခါမှာဆိုရင်ဒီအပြစ်မသိဒီအာဘမသိသင်္ကန်းချုပ်လုပ်တဲ့အခါကာလမှာဆိုရင်ဒီအာဘမသိ ဆိုပြီးတော့ချွင်းချက်ကလေးတွေရှိပါတယ်အဲ့ဒီချွင်းချက်တွေစီဝရဒါနသမယစီဝရကာရသမယဆိုသင်္ကန်းအခေခါတွေအဲ့ဒီခေခါကတထိန်မခင်းလို့ရှိရင်တော့ခုနကပြောတဲ့အတိုင်းဒလ29ရက်ပေါ့ဒါပဲ29ရက်ကုန်ပြီးမရှိတော့ကုန်သွားပြီကထိန်ခင်းလိုက်လို့ရှိရင်တော့ဆောင်းဥရုပါအလုံး9လဖြစ်လာတယ်တပေါင်းလပြည့်တိအောင်စီဝရဒါနသမယစီဝရကာရသမယသင်္ကန်း လှူတဲ့ချိန်ခါကာလသင်္ကန်းချုပ်လို့တဲ့ချိန်ခါကာလကျေပြန့်ပြီးတော့သွားတယ်အဲဒီတော့ကတိနာပုဂ္ဂခိုင်တယ်ဆိုတဲ့အ내ရှိတယ်ခိုင်ပါတယ်ဆိုတဲ့အ내ရှိဒီဟိုတို့ယူရီးယားတို့စာရီမှာတော့ကတိနာကထောင်းမှန်းနေကြည့်ပါတယ်ဗမာမူကတော့ဒီလိုပဲထားစင်လို့နေပဲအဲခိုင်ပါတယ်ဆိုတဲ့အ내လေးပဲရှိပါတယ်မေဇာနိတာသေးအညတအကန္တဝါ သင်္ကနနာထေနကတိနာဆိုပြီးတော့ဗာရဒတိမိဒီကဆရာကြီးကရေးခဲ့ပါတယ်ဒါလည်းသူကိုယ်တိုင်ရေးတာမဟုတ်ပါဘူးဂန္ဓိပုတ်တွေကဆိုတာတဲ့သူဆိုတာမဟုတ်ဘူးသူသူတဲ့ရေးရှင်းကြတဲ့ဆရာကြီးကဆိုတာပါပဲတဲ့သစ္စာနိတနဲ့၅ပါးတော့အကျိုးအာနိသင်တို့ကညတအာကံတော့တရားတစ်ပါးဆိုမှသွားစီပဲသင်္ကနနာထေနသိဉ္ယူနိုင်တဲ့အနယ်သဘောကြောင့်ကတိနာကတိမိပြီ တထိန်မခင်းလို့ရှိရင်ဒီအာနိသင်အာ၄ပါး၄ပါးဟာသဇမုံလာပြည်တာနဲ့ဒါကုန်းသွားရောအဲကထိန်ခင်းတာလို့ရှိရင်တော့အဲ့ဒီ၄ပါးရောနောက်ထပ်အသမရဏစာရဆိုတဲ့အကျိုးတစ်ပါးရောအဲ့ဒီ၅ပါးတော့ကထိန်အာနိသင်တွေဟာသဇမုံလာပြည်ကြော်လို့လည်းမကုန်ဘူးဟွန်းတော်လာကြီးမကုန်ဘူးရာတော်လာကြီးလည်းမကုန်သေးဘူး ဘူရွယ်လာပြီလည်းမကုန်သေးဘူးတပေါင်းလာပြီအဲအာယုံတက်တဲ့အချိန်မှာတပေါင်းလာပြီနောက်ပြည့်အာယုံတက်တဲ့အချိန်မှာတပေါင်းလာပြီတော့တရက်နေ့အာယုံတက်အချိန်မှာအဲ့ဒီမှာကုန်ပါတယ်အဲ့တော့ဒီ9လအတွင်းမှာငါးပါးသောအာနိသင်တွေတခြားတစ်ပါးမသွားစေနိုင်မယ်ခိုင်မြဲစေရလို့ခိုင်မြဲစေတဲ့ဝိနိကကျင့်ဆောင်မှုဖြစ်တဲ့အတွက်ကထိန်ခေါ်သည် အထိန်ဆိုတာအနိသင်၅ပါးခိုင်မြဲစေသည်ဒါလို့ဆိုပါတယ်အနိသင်၅ပါးခိုင်မြဲတာနဲ့ကထိန်ခေတ်ကာလအဲခိုင်စေတာနဲ့အတူတူပဲကထိန်ခေတ်ကာလဟာကထိန်မခင်းလို့ရှိရင်တလလာရှိတယ်ကထိန်ခင်းလိုက်တဲ့ခါကာလကြာ၅လတည်းအောင်လို့ခိုင်သွားတယ်အဲဒါကြောင့်အဲဒီဒီကဂန္ဓိဆရာတွေဒီကဆရာတွေလိုအပ်ရင်တော့သင်္ကန်းခေတ်ခါခိုင်စေတာတဲ့သင်္ကန်းလူသားနဲ့ကာလသင်္ကန်းချုပ်လို့တဲ့ကာလ သင်္ကန်းသင်္ကန်းဆိုးတဲ့ကာလအဲသင်္ကန်းခေတ်ကာလခိုင်းစေတဲ့ဥစ္စာကိုအစွဲပြုပြီးတော့ကထိန်မှုရခေါ်သည်သင်္ကန်းခေတ်ကာလခြေတဲ့ခြေသွားအောင်ပေါ့လေသာတလရှိတာဟာ9လရှိသွားအောင်အဲဒီထိုင်ကအောင်လို့ပြုလို့ဆောင်ရွက်တဲ့အမှုဖြစ်တဲ့အတွက်ဒါကထိန်မှုရခေါ်သည်သင်္ကန်းခေတ်ခခိုင်းစေတာစွဲတာစွဲတာကထိန်မြင်သင်္ကန်းခေတ်ခခိုင်းစေတာ သင်္ကန်းခေတ်ကာလကိုခိုင်စေတဲ့အမှုကိုအစွဲပြုပြီးတော့တထိန်လို့ခေါ်သည်နားလည်ပါပြီအဲဘုန်းကြီးကဘုန်းကြီးသဘောကျတဲ့ဥစ္စာကရှင်းနံပါတ်ပိုက်ကတထိန်ပေါင်းကြီးခင်ဟန်ပြီတဏိကထိန်ကြီးနားတော့ရှင်းကြငါတယ်မဟုတ်ဘူးဘုန်းကြီးအာအနောမတိလို့ဆိုရမှာပေါ့လေဒါကြိုက်တဲ့ပုဂ္ဂိုလ်လည်းကျုံမကြိုက်တဲ့ပုဂ္ဂိုလ်လည်းမယူနဲ့ဒါပဲဒါပေမဲ့လည်းဘုန်းကြီးကစိတ်ကူးနဲ့လုပ်တာတော့မဟုတ်အဲ့ဒါဝီနီးသုလဝါပါဠိတော်မှာ စာမျက်နှာ252မှာပါဠိရှိတယ်အဲ့ဒီပါဠိကိုကိုးကားပြီးတော့နေရာဖြစ်တင်တယ်လို့သဘောကျပါတယ်အတိုင်းဆိုရမယ်ကထိန်ပေါင်းကြီးကင်းဟန်ပြီးတဏီကထိန်ကြီးကထိန်ပေါင်းကြီးကင်းဟန်ပြီးတဏီကထိန်ကြီး အဲ့ဒီသုလဝပါဠိတော်ခௌရကဝုထုခန္ဓကမှာဗမျက်နှာ250နှစ်မှာဟိုခေတ်တုန်းကသင်္ကန်းချုပ်လို့တဲ့အခါအခက်ခဲတွေနဲ့တွေ့ပုံလေးခက်ခဲနေတယ်တွေ့လို့မြတ်စွာဘုရားကအဆင့်ဆင့်ခွင့်ပြုပုံလေးပြတာပါပဲသင်္ကန်းချုပ်တဲ့အခါကလားဘုရောတွေကငုတ်တသိန်းတွေရိုက်ပြီးတော့ တတတတခိလံဗန္ဒိတဝအာခိလံနိခနိတဝဟိုဟိုမှာတငုတ်ဒီမှာတငုတ်ပေါ်လေငုတ်ကလေးတွေရိုက်အဲ့ဒီငုတ်မှာချိတ်ပြူပြီးတော့သင်္ကန်းချုပ်ကြတယ်တဲ့သင်္ကန်းချုပ်တော့ဗာပြည့်တုံးဆိုတော့စီဝရံဝိကန္နာဟောတိသင်္ကန်းတောင်းမငင်ဘူးတောင်းယူကြီးတွေလည်းဖြစ်ဖြစ်ဖြစ်နေမှာပေါ်လေသူမငင်ညွတ်ဘူးလေညဇာပြာဒံသွားလျှောက်တဲ့ကညဇာပြာခွင့်ပြုတယ်နှုဇာနာမိဘိကဝေဂတိနံဂတိနာရိဇုံဘိကဝေယံတို့ဂတိနံ သင်္ကန်းချုပ်စရာကားပေါင်းကို၎င်းကရိနာရေဆုံးသင်္ကန်းချုပ်စရာကားပေါင်း၌ချီတွယ်စရာအကျိုးကို၎င်းအမှုဇာရနှင့်ငါဘုရားခွင့်ပြုတော်မူ၏သင်္ကန်းတောင်းညီညီဖြစ်အောင်လို့သင်္ကန်းချုပ်ဖို့ကားပေါင်းသင်ပြူတို့ဖျားတို့ဒေသားတို့ဘာလို့လောက်အောင်ပါလဲကားပေါင်းညီကိုဟိုတဲ့တတိကားများလို့ကားပေါင်းညီတခါလဲလို့အဲဒီလောက်ပြီးတော့အဲဒီကားပေါင်းညီနဲ့ကပ်ပြီးတော့ ကျိုးနဲ့ပါနဲ့ချီတဲအားနဲ့ပါနဲ့တွဲဘုံကတဲအားတွေပါတဲတဲသိရှိမှာဟုတ်ပါဘူးကျိုးတွေပါတဲနဲ့ချီရမှာပါအဲကျိုးတွေပါတဲနဲ့ချီပြီးအဲ့ဒီမှာမေ့ကပ်ပြီးကြလားသူကငန်းချုပ်ရမှာဒီလိုဆိုတော့တောင်းမညီကြမရှိဘူးအောက်ကပုံချထားပြီးတာပုံသွင်းတာငန်းချုပ်စရာငန်းကားငန်းချုပ်စရာကားပါဘူးဟိုရှေးတုန်းကချုပ်လုပ်မှုတွေကလည်းသိမကျွမ်းကျင်ကြသေးပဲဟာဟိုอืมရှေးတုန်းကသာပြောလို့မဖြစ်ဘူးခုကိုယ်တော်တွေချုပ်စားမှဆိုရင်ဖြစ်တော့ဖြစ်ပုံမရဘူး သင်္ကန်းမှာချုပ်မှမချုပ်ဘူးပဲအခုကဒကာဓမ္မတွေကချုပ်ပြီးသားတွေလားသူတို့ကျန်နေပါနဲ့ကျန်နေတယ်ချုပ်ပြီးသားတွေလားသူတို့ကိုရောသင်္ကန်းမချုပ်တာဘူးချုပ်သင်္ကန်းစုပ်တာတော့မချုပ်တာလို့ချုပ်တတ်တဲ့ပုဂ္ဂိုလ်ချုပ်ပြရတာရှိသေးတယ်သူကအဲဒီတော့သင်္ကန်းထောင်းညီညီဖြစ်အောင်လို့ပုံချပြီးတော့ကားပေါင်နဲ့ပုံချပြီးတော့အဲ့ဒီပုံနဲ့ကပ်ပြီးတကလားချုပ်ရတာကိုအဲ့ဒီဟာကိုအဲ့ဒီကားပေါင်ကြီးသင်္ကန်းချုပ်ကိုရသင်္ကန်းပုံသွင်းတဲ့ဘောင်ကြီးကို ကတိနာလို့ခေါ်တယ်ဒါဝီနီးမှာဒါထင်ရှားရှိနေတာကတိနာတဲ့အဲဒီတော့အခုကထိန်ခင်းတယ်ဆိုတော့အဲ့ဒီကားပေါင်ကြီးခင်းတဲ့အဓိပ္ပာယ်ရောက်ပါတယ်သင်္ကန်းချုပ်လုပ်တဲ့ကာလမသိမ့်သေးပဲနဲ့ကထိန်ခင်းပါဤကထိန်သင်္ကန်းချုပ်တဲ့ကားပေါင်ကြီးကိုဖြန့်ထားပါသည်ဟိုခြေတုံးကဟိုသင်္ကန်းမှာဒီဘယင်္ဂါတွေပါလေပြောတာရှိပါတယ်သူတို့ အဲသူတို့နှဆွေးအဖွဲ့တွေများဝင်ရောက်ခွေရတကားဖွင့်ထားသည်ဟုတ်လားမပိတ်ဘူးပေါ့လေဘယ်ချိန်မှဆိုဝင်နိုင်တဲ့ဆိုတဲ့အရေးပဲပြောတာမျိုးလို့အဲဒါနဲ့လည်းခက်ဆင်ဆင်ပဲဖြစ်ပါတယ်ဒီကထိန်သင်္ကန်းချုပ်ဖို့ရကတိနာခေါ်တဲ့ကားပေါင်ကြီးကိုခင်းသည်ကားပေါင်ကြီးချခင်းထားတာကသင်္ကန်းချုပ်လို့နေတယ်ပေါ့လေသင်္ကန်းချုပ်လို့နေတယ်သင်္ကန်းချုပ်လို့တဲ့အလုံးမသိနေဘူးအဲ့ဒီအဓိပ္ပာယ်ရောက်အောင်လို့ဒီကထိန်ခင်းရတာကိုဣမာယသံဃာတိယ ဤနထသင်္ကန်းကြီးဖြင့်ဂတိနံဂထိန်ကားပေါင်းကြီးကိုသင်္ကန်းချုပ်စီရကားပေါင်းကြီးနဲ့အလားတူဒီကိုအထရာမိခင်းပါအထရာမိရတော့အဲ့ဒီလိုဖြန့်ခင်းတဲ့ဥစ္စာပဲ။ဖြာတို့ကတော့ဖြန့်ခင်းတာမျိုးသင်္ကန်းတို့ကတော့ဝတ်တို့ဖြန့်ခင်းတာမျိုးကိုသုံးတဲ့စကားလုံးပဲ။အဲ့ဒါကြောင့်အဲ့ဒီဝိနည်းပါဠိတော်မှာရှိတဲ့ဂတိနာခေါ်တဲ့ဝဟာရကိုဒီကထိန်ဒီကထိန်ကားမှာမြတ်စွာဘုရားယူပြီးတော့ဟောတယ်ပြညတ်တယ်လို့ခွန်ကြီးကဒီလိုသဘောကျပါတယ်။ ဒါကတော့ဘယ်ကျမ်းကတော့ဘုရားလို့ဆိုဘယ်ကျမ်းကမှတော့မရှိဘူးအဲဒီဝီနီပါဠိတော်မှာပဲအဲသုရဝပါဠိတော်မှာခုတ္တကခန္ဓာဝတ္ထုမှာဒီကတိနာကားပေါင်ကြီးတော့ရှိတယ်အဲဒီကကထိန်ကားပေါင်ကြီးများခင်းထားလို့သင်္ကန်းချုပ်နေတဲ့အချိန်ကာလဖြစ်တယ်လို့ပဲဒီကသင်္ကန်းကြီးစသည်ဖြင့်ကတိနာသဖွယ်ဖြစ်တဲ့သင်္ကန်းကြီးစသည်ဖြင့်ခင်းထားလိုက်လို့ရှိရင်၅လတိုင်တိုင်သင်္ကန်းချုပ်တဲ့ကာလဖြစ်သည် အဲဒီလိုအိဗယ်ရပါတယ်ဒါကြောင့်ဘုန်းကြီးကဒီတိုင်းပဲသဘောကျဒါမှပူပြီးသဘာဝကျတယ်လို့ဘုန်းကြီးတို့ဒီလိုပဲသဘောကျနေတာအထိန်ပေါင်းကြီးခင်ဟန်ပြီးအထိန်ကားပေါင်းကြီးများငငန်းချုပ်တဲ့ကတိနာခေါ်တဲ့ငငန်းချုပ်တဲ့ကားပေါင်းကြီးများခင်ဟန်ပြီးပြီဒီလိုတင်ခင်းတဲ့ကအီမာသံဃာတရားကတိနာအထရာမိဆိုလိုက်ရင်အဲ့ဒီငငန်းချုပ်တဲ့ပေါင်းကြီးများခင်းတယ်လို့ပဲငငန်းချုပ်လုံနေတယ်ငငန်းချုပ်လုံနေတဲ့အခါကာလဖြစ်သည်ဆိုတာ ေါ်ပြခြင်းကိစ္စပြီးပါအဲ့ဒါတဏိကထေကြီးဘုရားဂန္ဓီတို့ဒီကဆရာတို့ပြောတဲ့နီးမုတ်သေးပဲနဲ့ပေါ့လေဒါဘုန်းကြီးသဘောကျတယ်တဏိကထေကြီးပြီးအဲဆိုရင်သမအောင်ဒီဥစ္စာစာလည်းပေတယ်မရှိမေ့သွားမယ်ဒါဆိုရင်မှလည်းအထိန်ပေါင်းကြီးကင်းဟာပြီးတဏိကထေကြီးသို့သိပါပြီ ထိန်ခင်းရင်ဘာအကျိုးတွေရသလဲဆိုတော့မြတ်စွာဘုရားအနုဇာနာမိဘိကဝေဝသဟုတ်ဌာနာဘိက္ခုနာဂတိနာအတ္တရိတုံဘိကဝေယံတို့အဲဒီခုနကအရဟိညီနောင်တွေလျှောက်ထားပြီးတဲ့ခါရဟန်းတန်ဃာတော်တွေစုဝေးပြီးတော့ တရားဓမ္မတွေဟောပြပြီးတဲ့ခါကာလငထေကြီးမြတ်စွာဘုရားခွင့်ပြုမယ်လို့ဆိုပြီးဒီကွေရန်တို့ဝဒဥဌာဏံပုရိမဝါကျုကုံတော်ဘေကုဏရန်တို့အားတတိနာကထိန်ကိုအထရိတုံခင်ခြင်းငါအနုဇာနာမိငါဘုရားခွင့်ပြုတော်မူ၏ဝိမဝါကျုတဲ့ရန်တော်တွေကထိန်ခင်းဝေငါဘုရားခွင့်ပြုတယ်ကထိန်ခင်းဘာအကျိုးရသလဲဆိုအာထတာဂတိနာနာဝဘေခွေပြင်စကဗိတ္တနိဘေခွေရန်တို့အာထတာဂတိနာနံ ခင်းရသောကထင်ရှိကုန်သောဟောသင်တို့အားပင်စ၅ပါးသောအကျိုးအာနိသင်တို့ကပိတံတိရောက်ကုန်လတံအကုန်လတံကထင်ခင်းအကျိုး၅ပါးရမယ်အဲ့ဒါကိုဒီကကထင်ခင်းကအကျိုး၅ပါး၅လတိုင်ရသည်အဲ့ဒီအကျိုး၅ပါးရဘယ်လောက်ကြအောင်ရမလဲဆိုတလားမဟုတ်ဘူးသူကအဲတပေါင်းလပြည့်တိုင်အောင်၅လတိုင်အောင်ရသည်ဒီကျိုးတွေတိုင်းဆိုရမယ် အထင်ခင်းကကျိုးငါဝါအာလတိုင်ရသည်အထင်ခင်းကကျိုးငါဝါအာလတိုင်ရသည်အာလတိုင်ရသည် အကျိုး၅ပါးဘာတွေတုံးဆိုအောက်မှာပြရဟန်းတော်များမှာရသောအကျိုး၅ပါးအနာမန္တစာရောမပန်ကြားပဲသွားနိုင်တဲ့အကျိုးအကျိုးကတပါးဘောဓနာဝယ်ထဲမှာသိက္ခာပုဒ်တစ်ခုရှိပါတယ်ရဟန်းတော်များမှာတရားတူကဆုံးပင့်တာအဲဒီပင့်ထားတဲ့အဆုံးကိုမစားခင်ဖြစ်စေစားပြီးတော့မှဖြစ်စေတခြားတစ်ပါးအိမ်သွားကျင်လို့ရှိရင်သင်ချား ရှိတဲ့ယဟန်မျက်မှောက်တင်တွေ့တဲ့ယဟန်ပေါ်တယ်အဲ့ဒီယဟန်ကိုပန်ကြသွားတယ်တတိတော့ပဲသွားမလို့ပြောသွားတယ်မပြောပဲသွားလို့ရှိရင်ဟိုဆွမ်းနေတာကအဲ့ဒီယဟန်နဲ့တွေ့ရင်လို့လာတယ်ဆိုရင်အဲတတိတော့ဆုံးပင်ထားဗျာဒီကိုတော့ပဲကြွသွားတော့မသိဘူးဆိုရင်ခက်တယ်အဲဆွမ်းစားပြီးတဲ့ခါလည်းပဲသူတို့လူစရာတန်းကြရှိလို့လာလူမယ်ဆိုရင်တတိတော့အင်္ဂါဆုံးုံးမိသွားတဲ့ကိုတော့ဘယ်ကြွသွားတယ်ဆိုလာပြီးတော့မေးပြောမပြောတာပဲနေလို့ဒါပါပဲအရေးကြီးတာကတော့အဲဒါကြောင့် ပန်ကြားရမယ်ပန်ကြားလည်းပဲခဲခဲရင်းတော့မဟုတ်ပါဘူးတွေ့မှာပါပဲမတွေ့ရင်ဘယ်သူမှမတွေ့ဘူးဆိုရင်လည်းမပန်ကြားပဲသွားနိုင်ပါဘူးမျက်မှောက်တွေ့တယ်ရဟန်းပန်ကြားသွားရမယ်တဲ့ဒါပေမဲ့လို့အဲ့ဒီမျက်မှောက်တွေ့တဲ့ရဟန်းကခါဝေးဝေးမှာဆိုလို့ရှိရင်ဒီကလည်းရေးရကြီးကလည်းသွားကြရှိနေအဲအဲ့ဒီဝေးဝေးပြီးသွားပြီးပန်ကြားနေနှောင်နှေးနေမှာပေါ့လေခုကလာလို့သာခဲ့တာပေါ့မော်တော်ကားတွေအားလုံးနဲ့ဘတ်စကားတွေဘာတွေမမီပဲနဲ့ဖြစ်ကျင်လည်းပြည့်နေမှာလို့ကအရေးကြီးနေတာအဲ့ဒါကြောင့်မျက်မှောက်ရှိတဲ့ မြတ်မတွေ့တဲ့ယဟန်ကမပန်ကြားပဲနဲ့သွားနိုင်ခြင်းအကျိုးကိုရတယ်တဲ့ပန်ကြားခြင်းကြားမပန်ကြားခြင်းနေလွတ်လပ်ခွင့်ရတော့ပါဒါကအရေးကြီးပါတယ်ဘုခိခါတုန်းကသတင်းကျိုးတဲ့အခါမှာသီဝရဒနာသမယသင်္ကန်းလူတဲ့အခါဆိုတော့အဲသင်္ကန်းလူတဲ့တကားလေးပါပြီးလဲသွားရအောင်မှာခါတိုင်းလူနေကြလူပါမယ်ပြောထားတဲ့တကားလေးပါလေရှိအဲ့ဒီသွားရအောင်မှာအဲ့ဒါအချိန်မီမသွားနိုင်လို့ဟိုကတကားနဲ့မတွေ့ဘူးဆိုလို့ရှိရင်အဲ့ဒါသင်္ကန်းလူတဲ့ အဲဝတ်တွေပါတယ်ပြက်ပြီးတကလားသွားနိုင်တယ်ရေးကြည့်ပါတယ်ဒါကြောင့်မြတ်စွာဘုရားအနာမန္တစာတော့မပန်ကြပဲနဲ့သွားနိုင်တဲ့အကျိုးရပါပြီတဲ့။အဲဆိုရမယ်။မပန်မကြတို့ရသွားပြင်များမသိမ့်သည်မပန်မကြတို့ရသွားပြင်များမသိမ့်သည် ဆုံးပင်ထားတဲ့ပုဂ္ဂိုလ်ဆုံးပင်ထားတာရှိပါရင်နဲ့မစားခင်ဖြစ်စေစားပြီးတော့ဖြစ်စေ ခြားတော်အသောတရားဓမ္မအိမ်သွားရင်လို့ရှိရင်ပန်ကြသွားရမည်မပန်ကြဘဲနဲ့သွားရင်အာဘသင်သည်အာဘသင်လို့ရှိရင်သီလဝုဒ္ဓရီပြည့်သည်သီလဝုဒ္ဓရီပြည့်နေတော့တရားထုတ်လို့ရှိရင်စေတဝုဒ္ဓရီအစရှိတော့အထက်ထက်ဝိသုဒ္ဓရီညာနေမှာဖြစ်အဲမဲ့ဖို့ကိုမရနိုင်တဲ့အဲဒီသီလမစင်ကြယ်တော့သေသွားလို့ရှိရင်လည်းသူဒီနာရတော်မရောက်နိုင်ဘူးတဲ့အမနာပြကြီးပါတဲ့အဲဒီလိုသီလဝုဒ္ဓရီမပြည့်စည်ရဘူးသီလဝုဒ္ဓရီစင်ကြယ်မြဲစင်ကြယ်တယ် အဲဒီအာနိသင်ရထားတဲ့ပုဂ္ဂိုလ်ကမမကြဘဲနဲ့သွားလို့လည်းပဲသီလဝိတ္တုတိမပြည့်စည်ဘူးစင်ကြယ်နေတာဘာမှမဖြစ်ဘူးအပြည့်မရှိဘူးလို့ဆိုလိုပါပဲဒုတိယအသမารဏစာတော့တိစီဝရေဒိဋ္ဌတင်ထားတဲ့သင်္ကန်းကိုမဆောင်ပဲသွားနိုင်ခြင်းတဲ့ခုနကရေးကြည့်တဲ့ဥစ္စာပါပဲအဲဒါတော့ဒီမှာ သုံးဒီထဲမှာထားလို့ရထားကားသွားနိုင်သည်ဆိုသုံးဒီထဲမှာထားလို့ရထားကားသွားနိုင်သည် တဲ့ထင်ခတ်သင်္ကန်းညက်တဲ့သင်္ကန်းသုံးတယ်ယဟန်ပရိခေယကသာပဲယဟန်ခံရင်လည်းဒီပရိခေယဒီသင်္ကန်းသုံးတယ်ကပါရတယ်ဒီသင်္ကန်းသုံးတယ်ရှိပြည့်စုံနေတာပဲအဲ့ဒီသင်္ကန်းသုံးတယ်မှာသင်္မိုင်ကိုလည်းသင်္မိုင်အနေနဲ့ဒိဋ္ဌံတင်ပြီးတော့ဝတ်ရဒိဋ္ဌံဆိုတာနှလုံးသွင်းတာပါစောက်တည်တာပါပဲသင်္မိုင်ဖြစ်နေသုံးမယ်လို့ဒီလိုနှလုံးသွင်းစောက်တည်တာပါပဲဧကတိလည်းဧကတိအနေနဲ့သုံးမယ်လို့ဓာတ်သင်္ကန်းကြီးနဲ့ဓာတ်သင်္ကန်းကြီးအနေနဲ့သုံးမယ်လို့ ဟောက်တည်တာဒိဋ္ဌံတင်တယ်လို့ခေါ်ပါတယ်အဲဒီတော့သူ့အမည်နဲ့သူဒိဋ္ဌံတင်တဲ့သင်္ကန်း30ဒီသင်္ကန်း30ဟာကိုနာမှာရှိရအထူးအားဖြင့်အာရုံတဲ့အချိန်မှာရှိရအာရုံတဲ့အချိန်မှာကိုယ်အနိဗ္ဗာန်မှာရှိရอืมကျောင်းသားထဲမှာဆိုရင်တော့တခါနဲ့ဆိုရင်တော့လည်းဗေဒနာအနေနဲ့ကိစ္စရှိပါဝေဝင်နေနေရပါတယ်အဲတချို့ချို့နေရာတွေမှာဆိုရင်တော့နှတောင်းတော်ဟရဘကပြင်မဲ့မှာဆိုရင်နှတောင်းတော်ဟရဘအနိနာမှာလက်တလားမီမှာရှိရတယ် အဲတလားမီပြင်ဘက်မှာကိုဝေးမနေရဘူးအဲမနေ့စောစောပိုင်းတို့အိယာကထထားခြင်းအင်းကျင်ကျင်ငယ်တို့ဘာလို့နှိမ့်ဆက်တဲ့အခါဒုံနဲ့အဲသွားကြအကြောင်းနေလေပေါ်လာသေးတာကိုအဲဒီလိုပေါ်တဲ့အခါမှာအဲမှတ်တမဲနဲ့သွားလိုက်လို့ရှိရင်ဟိုအာယုံတက်ချိန်ကလည်းကြာနေရင်အဲဒီဟာအာဘသင့်တယ်သူကအရေးကြီးတယ်သူကအာဘသင့်တယ်အာဘသင့်သင်္ကန်းကိုလည်းစွန့်ရတယ်ဝိနိကာအားလျော်ကစွန့်ရတယ်ဆုံးတော့မဆုံးပါဘူးပြန်ရပါတယ် အဲစွန့်ပြီးတကားဒေသနာပြောကြားပြောကြားပြီးတော့ဟိုကသင်္ဃခံလက်ခံတဲ့ပုဂ္ဂိုလ်ကပြန်ပြီးတော့ပြီးတော့ရဒါပေမဲ့အဲဒီလိုဝိနိကံအတိုင်းမကုသလို့ရှိရင်ဒီအာဘကသီလဝိသုဒ္ဓိပြည့်သီလမစင်ကြဲဘူးသီလမစင်ကြဲတဲ့အနေမှာတရားထုတ်လို့ရှိရင်စိတ်တဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိတွေညာနေပါလိမ့်မှာပြည့်နိုင်မှုလို့သာအဲအဲဒီအတွင်းမှာသီလအာအာဘပြည့်ကြီးရှိတဲ့နဲ့သိသွားလို့ရှိရင်အာလူနာလူပြိနာပြည်သူပတိဘုရားမရောက်နိုင်ဘူးအပယ်ငရဲကို အဲငရဲဖြစ်စေတိစ္ဆာဖြစ်စေဘယ်ဘုံနေကြာရသည်အဲဒီလိုပြည်ကြီးမားပါတယ်အဲဒီလိုကြီးမားတဲ့တရားအခုကထိန်ခင်းတာလို့ရှိရင်အဲဒီသင်္ကန်းသုံးတဲ့ကထားလို့ရသင်္ကန်းထားနိုင်တယ်အဲခုနကပြောခဲ့တဲ့အတိုင်းထားသင်္ကန်းကြီးထားခြင်းရထားပြီးတော့သင်ပိုင်တဲ့ဧကတိနဲ့နဲ့ထဲထဲနဲ့သွားခြင်းရသွားဘယ်သွားသွားဒီရောင်ငန်းနေပြီးမန္တလေးတို့ဘယ်လိုသွားခြင်းလဲသွားနိုင်တယ်နိုင်ငံခြားလည်းသွားနိုင်တယ်ဘာမှကိစ္စမရှိဘူးသွားနိုင်တယ် သင်္ကန်းကြီးမထားခြင်းလို့ရှိရင်လည်းဧကတိသင်္ကန်းဆိုထားလို့ရတယ်အဲသင်္မိုင်းထားပြီးတော့သွားလို့ကတော့သိတော်နေရမပြဘူးဒါနဲ့ခဏတစ်ချုပ်တော့ဖြစ်ဧကတိကိုသင်္မိုင်းဖြစ်နေခောက်ဝုတ်ပြီးတကလားဒီလိုလဲသင်္မိုင်းနဲ့ထားရင်ရပါရဲ့လို့အဲမဲ့ဝိယုစင်ကသိမ့်မဟုတ်တာဒါသတ္တရမှာဖြစ်နိုင်မလားဧကတိနဲ့တထသင်္ကန်းကြီးတော့ဖြင့်လဲလှယ်ပြီးတော့ထားခြင်းအထားနိုင်ပါလေဒါကြောင့်သုံးနေထဲမှာထားလို့ရထားကသွားနိုင်ပြီသုံးနေထဲကသင်္ကန်းတထီ ထားခြင်းအားထားပြီးသွားနိုင်သည်လို့ဆိုပါတယ်ဟိုအခုကလာအချို့လွယ်ကြီးနဲ့ဆောင်တဲ့ပုံကိုယ်တွေလိုအားဖြင့်ဆိုရင်လွယ်ကြီးနဲ့တရီလုံးသုံးဒီလုံးလည်းထားနိုင်တာပေါ့သူကဟိုသင်္ကန်းနေပြိခေယဆိုလားဆောက်တည်ထားတဲ့သင်္ကန်းတွေဝတ်နေတာကိုဝတ်နေတော့ဥစ္စာတွေအပိုးပဲထောင်ထားတာတက်တက်မဲ့ဝိနည်းတကဘယူသေးတဲ့သဘောလောက်ရှိတာပဲအဲဒါအသားကြီးအကုန်လုံးထားမယ်ဆိုထားနိုင်တယ်သို့တော်လည်းရှိကထုံးတာအားဖြင့်တော့ဒီသင်္ကန်းသုံးတဲ့အဝေးရမယ်သင်္ကန်းတွေ နှစ်ထည်ကတော့အများအားဝတ်နေရမှာပဲတစ်ထည်ပဲထားလို့ရမယ်ဒါကြောင့်မို့သုံးဒီထဲမှာထားလို့ရထားကသွားနိုင်ပြီဆိုတာပါအဲ့ဒါအာနိသင်တပါနောက်ပြီးတော့ကဏဘောဇဉ်ဂိုင်းဘောဇဉ်ဆိုတာရှိတယ်လေးပါအတူလက်ခံပြီးတကားလားမသုံးဆောင်ကောင်းတဲ့ဘောဇဉ်ကဏဘောဇဉ်လို့ခေါ်တယ်အဲ့ဒါကပင်ဖိတ်ပုံနေရာမကြလို့ဖြစ်စေကိုက တောင်းခံထားလို့ဖြစ်စေအဲဒီလိုဆွန်မျိုးကိုကတောင်းခံလို့ဟိုကဆွန်ဆွန်လှူတယ်၄ပါး၄ပါးအတွက်လှူတယ်တော့မဟုတ်တကာကအပင်ဖိမ့်မတလို့အဲသမင်းလူကံကြောက်ပါဗျာမုံလူကံကြောက်ပါဗျာသမင်းစားကြောက်ပါဗျာမုံစားကြောက်ပါဗျာစသည်ဖြင့်ပေါ့အဲဒီလိုပြင့်ထားတဲ့ဟာကိုတပါးလဲသွားစားလို့ကိစ္စမရှိဘူးနှစ်ပါးလဲသွားစားကိစ္စမရှိဘူးသုံးပါးလဲကိစ္စမရှိဘူးလေးပါးသွားပြီးတော့ လူခံစားလို့ရှိရင်တော့အဲ့ဒါပါစေရပါသင့်တယ်အခုကတိန်ခင်းလို့အာနိသင်ရနေတဲ့ပုဂ္ဂိုလ်ကတိန်မခင်းတော့မှလည်းဒီတလတော့ရပါတယ်အာနိသင်ရနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့အဲဒီလိုဂိုင်းဘောစဉ်လည်းသွားစားလို့ဘာမှအပြစ်မသိဘူးတဲ့ဒါကလည်းရေးကြည့်ပါတယ်ဟိုတုန်းကမြတ်စွာဘုရားကြီးသာသနာတော်ကဝင်ထုံးကာစားဝီနည်းအကြောင်းလည်းတရားဓမ္မတွေသိသိတာမဟုတ် ပြီးတာမဟုတ်တော့အဲ့ဒီလိုထမင်းစားပင်တာတွေထမင်းလူကပင်တာတွေလည်းမရှိဘူးမဟုတ်ဘူးရှိတာပဲမုံမုံစားမုံလူကနေပင်တာရှိမယ်အဲ့ဒီလိုအိမ်တွေကိုသွားမစားလို့ရှိရင်သူကဆုံးသားလာမှသင်္ကန်းမှလှူမယ်လို့ရည်ရွယ်ထားတာတွေကလည်းရှိသေးတာကိုအဲသူပင်မုံနေရာမကြတာနဲ့မသွားပဲနေလို့ရှိရင်အဲ့ဒီသင်္ကန်းတွေရမယ်ဥစ္စာတွေမရအောင်ရေးကြည့်ပါတယ်ဒါကြောင့်မို့ဒီခါမှာသင်္ကန်းလှူတဲ့အခါမှာမြတ်စွာဘုရားအထူးခွင့်ပြုတာတွေဥစ္စာဒီအာနိသင်တွေအဲဆိုရမယ် လေးပါးတူရင်ဂိုင်းမောစဉ်သာကျင်သာနိုင်သည်လေးပါးတူရင်ဂိုင်းမောစဉ်သာကျင်သာနိုင်သည်သာ နောက်တစ်ခုကတရားနည်းသင်မရတဲ့ပုဂ္ဂိုလ်မှဆိုရင်သင်္ကန်းဟာဒီ10ရက်ပဲထားနိုင်တယ်10ရက်အတွင်းမှာချုပ်ဆိုပြီးတော့အဋိဌာန်တင်ဝရဒါလည်းပို့ပြီးတော့မထားနိုင်ဘူးအဋိဌာန်တစ်ခုခုတင်ရမယ်ဝိကဝနာရင်လည်းပြုရမယ်ဘုရားကတော့ဝိနည်းသိက္ခာဘောယူသေးတဲ့ပုဂ္ဂိုလ်တွေဆိုတော့သဲမိုင်ဆိုသဲမိုင်ဖြစ်နေဧကတိဆိုဧကတိဖြစ်နေဓာတ်သင်္ကန်းဓာတ်သင်္ကန်းကြီးဖြစ်နေဒါတော့ပဲကိုပိုတရားထားလိမ့်မရှိဘူး အခုဒီကာလမှာတော့ပရိခယဇောလာတို့ဝိကပနာတို့ပြုထားလိုက်ပြီးတာပဲဆိုတော့သူဟာကထေယာနိသင်တော်မလို့သလိုဖြစ်နေပါလေဘုလုံးကတော့အဲ့ဒီလိုဟာတွေကမရှိဘူးသူကမရှိတော့ဝိနည်းယူသေးတော့အချင်းတိစီပရိဒိဋ္ဌတင်ပြီးတော့သုံးဆောင်နေကြတာဖြစ်တော့သင်္ကန်းစာလေးရလာလို့ရှိရင်ဆယ်ရက်အတွင်းနဲ့ချုပ်ဆိုးပြီးတော့သမိုင်ချုပ်အဲမူလသမိုင်ဟောင်းကိုဒိဋ္ဌာဆွန့်အဲသမိုင်အသိကိုဒိဋ္ဌာတင်းဒီလိုဝတ်ကြတာအေဒီတဲ့ဒီတိုင်းဓာတ်ငါးကြီးတဲ့ဒီတိုင်းပဲ အဲဒါကြောင့်ဆယ်ရက်အတွင်းမှာလည်းခါလို့ရဆယ်တဲ့ပို့လို့မထားဘူးအဲရေးကြည့်တဲ့သင်္ကန်းဖြစ်လာလို့ရှိရင်နောက်ထပ်လည်းပဲမျှော်လင့်စရာသင်္ကန်းရှိလို့ရှိရင်တော့မြတ်စွာဘုရားတလခွင့်ပြုတာရှိပါတယ်အဲဒါတော့ပဲအခွင့်ရတယ်အခုကတိအာနိသင်ရတဲ့ပုဂ္ဂိုလ်ကတော့ထားနိုင်ပါတယ်တဲ့ဟွန်းထားနိုင်ပါတယ်တဲ့ဒီတလ ဒလာတဲ့ပုံလွန်ပြီးတော့ကထယာနိသင်ရတော့၅လတိုင်အောင်အကုန်လုံးထားနိုင်ပြီတဲ့သင်္ကန်းဘယ်လောက်ဖြစ်ဖြစ်၁၀ဖြစ်ဖြစ်တရားဖြစ်ဖြစ်တောင်ဖြစ်ထားနိုင်တယ်အဘမသိတဲ့ကံဆိုရမယ်သင်္ကန်းများစွာမာလမှာသိင်္ဂါထားနိုင်သည်သင်္ကန်းများစွာမာလမှာသိင်္ဂါထားနိုင်သည် နောက်တစ်ခုကတော့ဂရင်အာနိသင်ရတဲ့ကျောင်းတိုင်းမှာသံဃာလူတိုင်းကသင်္ဃာပေါ်လာလို့ရှိရင်ဒီလိုလူသားမဟုတ်ဘဲနဲ့မတတ်တိုင်းကဆိုတာလည်းရှိပါတယ်အဲရဟန်းတစ်ပါးကဉာဏ်မူသလူသူသင်္ဃာနေအဲလူသင်္ဃာနေဝတ်ဝတ်ထည်တွေကြားနေလို့ရှိရင်အဲ့ဒါတွေတိုင်းကဖြစ်တယ်အဲ့ဒါတွေလည်းပဲပါပါတယ်ဒါပေမဲ့လည်းဒီမှာတော့လင်္ကာဆိုတော့အကုန်လုံးတော့မရင်းနိုင်တော့လူသားကဗရဏပဲသေတာဆိုကြားပါတယ်သူကအဲ့ဒါလူသားလောက်ပဲဒီမှာသံဃာသံဃာကြီးပြီးလူသက်သင်္ဃာ တိုင်းကသင်္ကန်းနေတဲ့ဒီလိုမဟုတ်ဘဲနဲ့တိုင်းကဝတ္ထုပစ္စည်းကိုထုခွဲပြီးတော့သင်္ကန်းဝယ်လိုက်လို့ရှိရင်လည်းအတူတူပဲသံဃာလူသားလိုပဲဥမာဆန်းဆိုတော့အဲဆန်းဆန်းတွေကိုတိုင်းကဆန်းတွေကိုကပိယကာရကကနေပြီးဆန်းတွေရောက်ပြီးတော့သင်္ကန်းဝယ်လိုက်လို့ရှိရင်အဲဒါတိုင်းကသင်္ကန်းဖြစ်လာဆန်းတော့ကဆိုရင်အကုန်လုံးရဟန်းနေနဲ့ဆိုင်တယ်သင်္ကန်းဖြစ်လာတဲ့အခါကျတော့အာနိသင်ရတဲ့ပုဂ္ဂိုလ်တော့ဆိုင်တယ်မရတဲ့ပုဂ္ဂိုလ်မဆိုင်ဘူး။ဒါကြောင့်မို့လို့

ဒီလိုမှဝိသကာရောညာသိအာကြည့်တယ်ဆိုတာကိုစင်မြောင်းစင်မြောင်း၅စီးအားတော်ရှိတယ်ဆိုအဲဒါဒီလိုအတူတူကြောင့်ညာပြီးတော့ပညာလူတဲ့အတွက်အပညာပညာတွေရတယ်လို့ဒီယေသနာမှာဓာတ်ရည်လည်းပါပါတယ်အဲ့ဒီနီးရရနဲ့သုတ္တနုလောမခေါ်တယ်အဲ့ဒီသုတ်အဲ့ဒီဒေသနာရနဲ့ဘုန်းကြီးအရင်မှာအဲ့ဒီအတူအကျိုးရတဲ့အကြောင်းပြတာတယ်လူသူမှလည်းဤသူပဲရာမြဲအကျိုးငါမြည်အထက်ကရာများ အထင်အနိသင်၅ပါးရတယ်လူတဲ့ပုဂ္ဂိုလ်မှလည်းအကျိုးအနိသင်၅ပါးကိုရသည်ဒီကံဆိုရမယ်လူသူမှလည်းနိရူပဲရမြဲကျိုးငါမည်လူသူမှလည်းနိရူပဲရမြဲကျိုးငါမည် Thank you. ၏အကျိုးငါးမြတ်ပါလေတော့ဆိုသင်္လာကထိန်တကာမှာရသောအကျိုးငါးပါးကောင်းစဉ်နဲ့1 2 3 4 5အထက်က1နဲ့ဒီက1နဲ့ဟာအတူတူပဲအာယုံခောပါဏဓတဝါအသက်ကိုပိတ်လူသည်မြည်သောကြောင့်ဒိဗ္ဗတာဝနတ်ပြည်၌မူလည်းဖြစ်သောမနုတတလူပြည်၌မူလည်းဖြစ်သောအာယုဒအသက်ရှင်ပါ၏အဘောဇုကိုရသည်ဟောဒီဖြစ်၏လို့ဆုံးလူတဲ့နေရာမှာညဇော်ပြဟောတာ အသက်ဆုံးလူတဲ့အတွက်အသက်လူရရောက်တယ်အသက်လူရရောက်တယ်လူလောကမှာယောနာလောကမှာအသက်ရှင်ခြင်းတူသောအကျိုးကိုရတယ်ဘုရားဟောတာဒီလိုပဲဒီမှာရဟန်းတော်များအနာမန္တစာရမပမကြပဲသွားနိုင်လောက်အောင်အဲ့ဒီအကျိုးအနိသင်ရအောင်ကထိန်သင်္ကားလှူတဲ့ပုဂ္ဂိုလ်ဟာလည်းမပမကြပဲအတားအဆီးအနှောင့်အယှက်မရှိဘဲနဲ့သွားနိုင်ခြင်းဒီဟုသောအကျိုးကိုရသည်ဒါသုဒ္ဓနုလောမဆိုတာမြတ်စွာဘုရားဟောထားတဲ့သုတ်တေသနာတော်အလျော်တဲ့အကျိုးတွေဒါတွေ တာစီတာစီကင်းကလွတ်လပ်စွာလိုရာသွားနိုင်သည်အတာစီမရှိအဲတာစီတွေကလည်းရေးကြည့်ပါလေလောကမှာတာစီဆိုတာလူလောကမှာလည်းရှိတာနာ လောကမှာလည်းရှိတာပဲအဲနတ်တွေမမြင်ရလို့နတ်တွေလည်းသူတို့သွားခြင်းနိုင်မသွားဘူးသူတို့လည်းပဲဒီအတာစီတွေရှိတယ်လူလောကမှာဆိုတော့အခုလူတွေသိနေကြတာပဲသွားခြင်းနိုင်မသွားနိုင်ဘူးသွားခြင်းရတယ်ရေးကြည့်လို့သွားခြင်းပါလေဆိုပေမဲ့လို့သွားခြင်းနိုင်မသွားနိုင်ဘူးသူနေရာနဲ့သူ မသွားနိုင်တဲ့နေရာဌာနတွေရှိပါတယ်အထူးအားဖြင့်လည်းနိုင်ငံနဲ့နိုင်ငံကူတန်သွားတာချင်းပိုခက်တာပေါ့လေအဲဒီဥစ္စာအဲဒါတွေအတားအဆီးတွေရှိတယ်။ဒါရင်ဆိုရမယ်။တားဆီးကင်းကလွတ်လပ်စွာလူရသွားနိုင်သည်။တားဆီးကင်းကလွတ်လပ်စွာလူရသွားနိုင်သည်။ လက်ထက်တုန်းကရဟန်းတော်များဂုံချီးကျူးထားရမှာအစီတာမရှိဘယ်နေရာမဆိုသွားနိုင်နဲ့တဲ့ရဟန်းတော်များဒီလိုရှိပါတယ်ရဟန်းတော်ရတန်ဟောစဉ်မရှိဘဲဟောသွားခြင်းရသွား လူတွေဆိုတော့လည်း ကိုအိုးနဲ့ကိုအိမ်နဲ့ကိုဆွေနဲ့ကိုမျိုးနဲ့ငဲ့ကြရရရှိကြံဆိုတော့ဘာမှငဲ့ကြံပြီးတော့လွတ်လပ်လာသွားနိုင်တယ်လို့ဘုရားကကြည်ကျူးတာနော်လွတ်လပ်တာပဲအဲလူတွေမှာလည်းဒီလိုပဲတွေ့တာမရှိဘဲနဲ့ဒါအစီရင်မရှိဘဲနဲ့ကိုသွားကျင်ရသွားနိုင်တယ်ဆိုရင်ကျိုးဟာတော့တော်ကြီးတဲ့အကျိုးပဲဒီနေ့အခါကာလလောကမှာအဒါအစီမရှိသလောက်ဖြစ်ပြီးသွားနိုင်လာနိုင်ဖြစ်နေတဲ့ပုံကိုယ်တွေလည်းရှိကြပါတယ်။ အဲ့ဒါတွေလည်းဒီကထင်းအကျိုးတွေများရနေတယ်လားလို့စဉ်းစားကြရှိတာပေါ့လေသူကအဲဒါစီကင်းပြီးတကလွတ်လွတ်လပ်လပ်ကိုသွားခြင်းဟာသွားနိုင်ပြီတဲ့လူလောကမှာလည်းပဲကိုသွားခြင်းဟာသွားနိုင်ပြီနာလောကဖြစ်မယ်ဆိုရင်လည်းအဲကျုပ်ကျဲနှောင့်ရှက်အတိအစီတာမရှိဘဲနဲ့သွားနိုင်တဲ့အကျိုးကိုရသည်ကောင်းတယ်သိကောင်းတဲ့အကျိုးပဲနောက်ဒုတိယကရှင်းတော့ဒုတိယအကျိုးကအာသမရဏစာရကိုဝင်လေးတဲ့သင်္ကန်းကြီးကို ထမ်းဆောင်ပြီးမသွားဘဲနဲ့ပေါ့ပါပါသွားနိုင်တာပြီးတော့သင်မှလည်းပဲတောင်းကိစ္စတွေလေးနေတာတွေမရှိဘဲနဲ့နေရာတကာမှာပေါ့ပါပါနဲ့သွားလာနေထိုင်နိုင်တယ်ပြီးတော့အကျိုးရမှာပေါ့နော်အလားတူအကျိုးတွေဆိုရမယ်တာဝန်ကိစ္စမလေးရပေါ်လာလေတော့သည်တာဝန်ကိစ္စမလေးရပေါ်လာလေတော့သည် ကိစ္စတာဝန်တွေအမှန်လေးပါတယ်ကိုတကိုရေတကိုတကိုအတွက်နဲ့လည်းတာဝန်တွေသိပြီးတော့လေးနေတာပဲစာရေးတောင်းရင်နေထိုင်ရေးလေးလာမှာတဲ့တာဝန်လေးပါတယ်တချို့လည်းပဲ ကိုယ်တကိုယ်မကပဲနဲ့သူများကိုယ်ပါတာဝန်လေးလေးနေတာရှိရတယ်အခုကထိန်သင်္ကန်းလူတန်းထားတဲ့ပုဂ္ဂိုလ်တွေမှာယခုဘဝမှာရောနောက်သံဃာဘဝတွေမှာလူလောကမှာနာလောကမှာရောကိုယ်အတွက်ဖြစ်စေသူများအတွက်ဖြစ်စေတာဝန်မလေးပဲနဲ့နေရာတကာမှာပေါ့ပါပါရှိရမယ်အဲ့ဒီကြိုရမယ်ဒါလည်းသိကောင်းတာပဲမနာကောင်းတယ်အခုလောကထဲမှာလူလောကမှာဖြစ်နေလောကမှာဖြစ်တာဝန်မလေးပဲနဲ့အလိုရှိရကိစ္စတွေအလိုရှိတိုင်းပြီးနေတဲ့ပုဂ္ဂိုလ်တွေဟာဒီကလေးနိုင်ငံလူတန်းလို့လေလားလို့ တွေးရရှိတာပေါ့လေအဲတတိယအကျိုးကဘာတော့ဆိုတော့ဟိုကကနာဘောဇင်ဂိုင်းဘောဇင်ကိုစားရင်အပြစ်ဖြစ်တယ်အဲဒီဂိုင်းဘောဇင်လည်းစားနိုင်တယ်အပြစ်မဖြစ်ဘူးဆိုသလိုပဲစားလို့ရစားမသိတဲ့စားသိတဲ့စားတွေရွေးမနေနဲ့ဘာပဲစားစားတန်းနိုင်လို့ရှိရင်အစိတ်ပဲစားအောင်တော့အာဘေးရမဖြစ်ဘူးကတိန်ထူထားတဲ့ပုဂ္ဂိုလ်မှာအဲဒီလိုအကျိုးတွေလည်းရသွားနိုင်တယ်လို့ဆိုလိုပါတယ် ဆိုရမယ်စားလိုရာများစားတော်ညာဘေးကမဖြစ်ပြီစားလိုရာများစားတော်ညာဘေးကမဖြစ်ပြီစားလိုရာများစားတော်ညာ စားတယ်သိမပြူချို့ပုဂ္ဂိုလ်ကစားရတိတ်ဆောင်ရတယ်ညပုဂ္ဂိုလ်များဟိုကနဲ့မတည့်တရားနဲ့မတည့်ဟိုကစားလို့ရှိရင်စားမကြည့်ဘူးစားရင်မကောင်းဘူးဒါဖြစ်တယ်ညာဖြစ်တယ်စားတယ်ချင်းကောင်းကုန်မစားရပါဘူးတချို့မသေးုံပဲတော်ုံလေးစားနေကြအဲ့ဒီပုဂ္ဂိုလ်တွေရှေးတုန်းကကထိန်များမလူပဲတွေကတွေးစရာရှိတာပေါ့လေလို့ဆိုတာဟုတ်လားဟိုကထိန်သင်္ကလှူထားတဲ့အချိန်ကစပြီးတော့နောက်စားလို့ရစားနိုင်တဲ့ အခြေအနေမျိုးလည်းရရင်လည်းရသွားမှာပေါ့အခုဘဝတင်လည်းရသွားနိုင်နောက်နောက်သောဘဝတွေရရင်အဲ့ဒီတိုင်းပဲရသွားနိုင်ပါလေဒါဘာဖြစ်လို့ရနိုင်လို့ဆိုကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်မှာအိဇတိဘိက္ခွေစေတောပဏိမိဂဝေယံတို့စေတောပဏိအဲသီလဝတ္တသီလနဲ့ပြည့်စုံသောပုဂ္ဂိုလ်စေတောပဏိစိတ်ဤတောင်းတာခြင်းသည်အိဇတိပြည့်စုံသည်စိတ်မှာ သိချင်းတောင်းတာများတွေဟာသီလရှိတဲ့ပုဂ္ဂိုလ်မှာပြည့်စုံတယ်အခုကတိငန်းလူတဲ့ပုဂ္ဂိုလ်သီလရှိတဲ့ပြည့်စုံသီလရှိတဲ့ပုဂ္ဂိုလ်တွေပဲသီလမရှိတဲ့ပုဂ္ဂိုလ်တွေတော့သီလပြည့်နေတဲ့ပုဂ္ဂိုလ်တွေတော့သိမသေးကြဘူးပေါ့လေရတဲ့ခါလည်းရှိမယ်မရတဲ့ခါလည်းရှိမယ်သီလရှိတဲ့ပုဂ္ဂိုလ်ကတော့အများရန်ရကိုလိုရှိတဲ့သူဟာပြည့်စုံတယ်ဘာကြောင့်လို့ဆိုဝိသုဒ္ဓတာစင်ကြဲနေလို့ကာယကံဝစီကံအမှုတွေကစင်ကြဲနေတဲ့အတွက် အလိုရှိရာဆူတောင်းတောင်းတဲ့အတိုင်းရတယ်ပြီးတော့ကထင်ကျိုးတွေကဒီလိုဟာတွေရရတယ်ဆိုတော့ဒီလိုဟာတွေရရဖို့ရရည်ရွယ်ပြီးကထင်သင်္ကန်းလှူတဲ့ပုဂ္ဂိုလ်တွေဒီလိုကျိုးတွေရသွားတာပေါ့စားလို့ရစားအားပဲစားစားအစာမကြေတာမရှိရဘူးအစိတ်တော်ဖြစ်တာမရှိရဘူးအနေမကောင်းထိုင်နေတာမဖြစ်ရဘူးဒီလိုဆိုလိုပါတယ်စားလို့ရများစားတော့ညဘေးကမဖြစ်ဘူးနောက်ပြီးတော့ဟိုကသရုတ်ထအကျိုးက သင်္ကန်းနေ10ရက်သာမဟုတ်ဘူး9လတိုင်းရင်ထားကိစ္စမရှိဘူးပြင်းမရှိဘူးဆိုသလိုပဲဒီမှာလည်းပစ္စည်းတွေဘယ်လောက်ထားထားမဟာမအပြစ်မရှိရဘူးဒီကင်းရမယ်အဲ့ဒီအကျိုးရပါတယ်ဒါလည်းရေးကြည့်တာပဲပစ္စည်းအများသိမ့်ပိုက်ထားဘေးကမရှိဘူးအဲ့ဒီပစ္စည်းတွေများတာနဲ့ဘေးရန်တွေရောက်တာတွေရှိနေတာကိုအဲ့ဒီလိုဘေးရန်တွေမရောက်ဘူးတဲ့ဒါကင်းရမယ်ဆိုရမယ် ပစ္စည်းအမြာသိမ့်ပိုက်ထာဘေကမရှိပစ္စည်းအမြာသိမ့်ပိုက်ထာဘေကမရှိ န်းလူတန်းတဲ့ပုဂ္ဂိုလ်တွေအဲဒီကုဘွားတွေမှဖြစ်ရင်နောက်သားတရားဘွားတွေမှဖြစ်ဖြစ်မိမိတို့ပစ္စည်းတွေဘလောက်ထတာဘေးရန်အန္တရာယ်မရှိဘူးဆိုတဲ့အကျိုးကိုရသွားနိုင်သည်သိကောင်းတဲ့အကျိုးပဲလားနံပါတ်5ကသံဃာလူတဲ့သင်္ကန်းသံဃာအများနဲ့ဆိုင်တဲ့သင်္ကန်းသံဃာလူတဲ့ဆိုပေမဲ့လို့ကရိယာအနိသင်ရတဲ့ပုဂ္ဂိုလ်သူသာဆိုင်တယ်အဲ့ဒါလိုပဲကိုယ်နဲ့ဆိုင်တဲ့ပစ္စည်း ကိုယ်သာဆိုင်ရမယ်သူများတွေမပိုင်မဆိုင်ရဘူးသူများတွေလူမယူနိုင်ရဘူးခိုးမယူနိုင်ရဘူးဖြည့်စည်းမပြည့်နိုင်ရဘူးဒီလိုကျိုးတွေရသွားအဲဒါကိုယ်ပစ္စည်းများသူတော်ဘာယူသွားกินပါသည်မယူမသွားနိုင်ဘူးလို့ဆိုလိုတာပါပဲဒါမှလည်းယူမသွားနိုင်ဘူးလို့သင်္ခါရေးလို့မဖြစ်ဘူးกินတယ်ဆိုရင်လည်းယူမသွားနိုင်ဘူးဆိုတဲ့အဓိပ္ပာယ်ရတာပါပဲအဲဒါဆိုရမယ် ကိုပစ္စည်းများသူတပါယူသွားခြင်းပါသည်ကိုပစ္စည်းများသူတပါယူသွားခြင်းပါသည် တ်စွာဘုရားလည်းတော့ကာလတော့သောတိကတိကြီးဆိုတာရှိသူကြီးစည်းများမပေးလို့ရှိရင်ဘယ်သူမှယူလို့မရဘူးပေးမှပဲယူလို့ရနောက်ဇတိလာတိဆိုတာလည်းရှိတွေ့မှရွှေတောင်ပေါက်တယ်ဒါပေါက်နေသူသင်္ကန်းဝှက်ရှင်တော့သူ့တူနဲ့သူ့သားကိုအမွေပေးမှလို့သူ့သားကိုရွှေတောင်ကိုအထုဝဲခိုင်းပေါက်ခွဲခိုင်းဘာမှမကွဲဘူးမပဲ့ဘူးရွှေတောင်ကသူ့တူကို အပေါက်ခွဲခိုင်းလိုက်တဲ့အခါကျသာလေးနဲ့တခါတည်းညှင်များကိုဓာတ်နဲ့လွှာလိုက်တယ်လို့ပဲလောလောကူကူလေးကွဲထွက်လာတယ်ပြီးတော့မှဇတိလသတိကသူ့သားကိုပြောတယ်ငါသားဒီရှူရံပေါက်တာမင်းမင်းနဲ့မဆိုင်ဘူးအဖေနဲ့ဟောဒီငါတူနဲ့နှဦးဇကုသိုလ်ကြောင့်ဖြစ်လာတာဒါကြောင့်မင်းမင်းပေါက်လို့မရဘူးလို့သာခြေတုံးကတော့နှဦးဇကုသိုလ်ပြုခဲ့လို့ ဒါကြောင့်တို့နှစ်ဦးသာလည်းရတာငါငါပေါက်လို့ရှင်တဲ့ဒါလောလောကလေးနဲ့ကွဲထွက်လာတယ်ငါတူပေါက်လို့ရှင်လောလောကလေးနဲ့ကွဲထွက်လာတယ်ငါသားပေါက်တဲ့ခါကျတော့တန်တုံးတန်ငယ်ကြီးများကတော့ဘာမှမပဲ့ဘူးချွတ်တမုံမှမထွက်ဘူးဒါတော့မင်းနဲ့တော့မသက်ဆိုင်ဘူးမင်းအမှုပေးလို့မဖြစ်ဘူးငါတူပေးရမှာမင်းငါတူကိုမှီပြီးတော့အသက်မွေးနေပြီတော့ဒီလိုပေးရတယ်ဒီလိုမဟုတ်လို့သူသားပေးခဲ့လို့ရှိရင်ရွှေတော်ကြီးကပေါက်ပြောက်တော့မှပြောက်တော့မှပေါက်လို့မရရုံနဲ့မဟုတ်ပြောက်ကိုပြောက်တော့မှ အဲဒါကြောင့်အဲဒါကြောင့်ပုဂ္ဂိုလ်တို့ကြောင့်ဖြစ်လာတဲ့ပစ္စည်းကသူတို့ဘာတွေမယူနိုင်ခြင်းအကျိုးဆိုတာအာဆူတောင်းအားလေဆိုတာရတာပါတဲ့အခုကတော့ဆူမတောင်းအားပဲနဲ့ကထင်သင်္ကလူတဲ့ပုဂ္ဂိုလ်ကိုပစ္စည်းတွေသူများတွေလူ ယူခြင်းခိုးယူခြင်းဖြက်စီးခြင်းမပြင်းနိုင်ဘူးတဲ့ဒါလည်းသိကောင်းတဲ့ဥစ္စာပါပဲကထိန်တကာကျိုးငါးပြားလျော်စွာရနိုင်ပြီတဲ့ဒါကဒီကုန်းလေးချုပ်လိုက်ရတယ် သို့ကထိန်တကာကျိုးငါးရာလျောစွာရနိုင်သည်သို့အဲကတိသင်္ဃလူတဲ့ပုဂ္ဂိုလ်ကအကျိုး၅ပါးညာများ အာနိသင်၅ပါးရတယ်လို့ပဲအနုလောမအလျော်အားဖြင့်ရနိုင်ပါသည်ဒါကဘယ်ကရပါတော့ဆိုတော့နောက်ကသုတ္တနုလောမပဲခဏကသွမ်းလှူဒါန၅ပါးသောကျိုးတူလို့၅ပါးသောကျိုးများရတယ်ဆိုတဲ့ဒေသနာတော်အားလျော်စွာသုတ္တနုလောမအားဖြင့်ထုတ်ပြီးတော့ဟောသည်ဒီပြပုဂ္ဂိုလ်တွေလည်းဟောကြပါလားခွန်ကြီးတစ်ပါးတည်းမဟုတ်ပါဘူးဒါကတော့ဘယ်သူမှညင်းစရာမရှိပါဘူး နော်ကထိန်လူတော့ဒီအကျိုး၅ပါးပဲရသင်္ပြင်ကျိုးတွေမရဘူးလားဆိုတော့သင်္ပြင်ကျိုးတွေလည်းရပါတယ်ဒါကအထူးရတဲ့အကျိုးတွေအဲကြောင့်တာမန်လူခဲ့တော့တာမန်အကျိုးများလည်းရသည်တာမန်သင်္ကန်းလူလို့ရှိရင်ရနိုင်တဲ့အကျိုးတွေဒီမှာအကုန်လုံးရနိုင်ပါတယ်အဲဒါတွေတော့ဟောလို့မဖြစ်ဘူးရှင်ကဂုံသွားတူတူပဲသွားကြစေတာမန်ကျိုးလည်းများစွာပဲရမြဲရနိုင်နေတာမန်သင်္ကန်းလူတော့ရတဲ့အကျိုးတွေ၅ပါးဖြစ်၁၀ပါးရှိဘယ်တော့ပဲဖြစ်ဖြစ်ပေါ့သင်္ကန်းလူရင်ရနိုင်တဲ့အကျိုးတွေရှိတယ်သွန်နာဝန်တော့ရွှေစင်းရှိတယ် ဝိရဇောညူညစ်ကြည်ကြီးညော်တွေကင်းတယ်အဲအယောင်လင်းတောက်ပတယ်အဲနူးညံ့တယ်ကိုယ်ကာယနူးညံ့တယ်လှပါတယ်ချောညက်တယ်အဲဝိုးထဲမျိုးမျိုးကိုရတယ်မကြောက်ညမတောင်းတာပဲနဲ့မုံရတဲ့ဖုတန်တဲ့ဝိုးထဲတွေရတယ်ဒီကျိုးတွေရှိပါတယ်အဲဝိတာကကျောင်းမကြီးများဆိုလို့ရှိရင်ဖြင့်မဟာလာတာမဟာလာတာခေါ်တဲ့ကိုယ်ကလေးတန်နဲ့ ခိုးအထယ်ကိုအထီကိုရတယ်အစင်တစားကိုရအဲ့ဒါရိုးရိုးကျိုးရတာကတင်ကျိုးရလို့တော့မဆိုရဘူးသူကအဲ့တော့အဲ့ဒီမှာကိုယ်ကလေးကိုယ်ကလေးဆိုတော့ကိုယ်ကလေးမတန်းနဲ့ရှိကလေးတို့ခုနှစ်ကလေး၆ကလေး၅ကလေး၄ကလေး၃ကလေး၂ကလေးတန်း၁ကလေးတန်းလက်ရှိမှာပေါ့၁ကလေးကအောက်ပြီးတော့အဲပန်းနံတို့သိန်းနံတို့ဒီဟာလက်ရှိမှာပေါ့အဲ့ဒီကျိုးတွေရပြီးတော့သွားနိုင်ပါလေနောက်ပြီးတော့ ယဟန်တော်ယောက်ျားများအမျိုးသားများဆိုလို့ရှိရင်ဖြင့်အေဟိဘိက္ခုခေါ်လိုက်ပြီးတဲ့တိုင်နဲ့ငန်းသဘေပရိခရာတွေအပြည့်စုံတဲ့ယဟန်ဖြစ်ကိုရနိုင်တယ်အဲ့ဒါအမွန်မြတ်ဆုံးအကျိုးတွေကိုပြတာရှိပါတယ်အဲ့ဒီလိုအကျိုးတွေလည်းပဲဒီကထင်သင်္ကန်းလှူတဲ့အတွက်ဒါရနိုင်ပါတယ်တဲ့ဒါကတော့အခုပြောခဲ့တဲ့အကျိုး၅ပါးကအထူးရတာအဲ့ဒီရရရောရစဉ်အကျိုးကတော့ရနေတာပါပဲလို့ဒါကလေးကို ဒီကပေါ်ပြပါတယ်ဆိုရမယ်။တာမန်ကျိုးလေ။များစွာပဲ။ရမြဲရနိုင်သည်။ဆို။ရရမြဲဆိုတာတာမန်သင်္ကန်းလူတို့ ရနေကြအကျိုးတထင်သင်္ကန်းလှူရင်လည်းဒါတွေလည်းရပါတယ်လို့ဆိုလိုပါတယ်ဒါပဲလားဆိုနိဗ္ဗာန်ကိုရည်စူးပြီးတော့လူလို့ရှိရင်နိဗ္ဗာန်မျက်မှောက်ပြုတဲ့အကျိုးတွေရနိုင်သည်ဒါလည်းပဲရနေကြအကျိုးပါပဲဆိုရမယ်နိဗ္ဗာန်ကိုလေနိဗ္ဗာန်ကိုလီစိတ်သာမီအပြည့်ရနိုင်သည်ဆိုနိဗ္ဗာန်ကိုလီစိတ်သာမီ ဝတ္ထုထုတ်ပါတယ်ထဲမှာသင်္ကန်းလူဘူးလို့အရာဓမေဖို့တိုင်အောင်ရပြီးပြိဋိမာဆံသွားတဲ့ပုဂ္ဂိုလ်တွေများလာပါပြီအဲဒီလိုပဲနိဗ္ဗာန်ကျိုးလည်းရနိုင်ပါပြီအခုဒီမှာတော့များသောယောဂီတွေကိုနိဗ္ဗာန်ကျိုးအကောင်းဆုံးပဲ ခြေချင်းဟာတွေကကောင်းတယ်ဆိုခဏပဲတော့ကြာလို့ရှိရင်လုံးကြတာမဟုတ်တော့ဘူးလူပြည်လောကဆိုရင်အိုခင်မနာခင်မသေးခင်ကလေးပဲကောင်းတယ်ဆိုတာအိုရင်ကိုနေရာမကြဘူးနားနေရင်တော့ပြောကြမရှိဘူးသေးရင်ဘာမှနေရာမကြတော့ဘူးမလုံးနိုင်တော့နိဗ္ဗာန်အကျိုးကတော့အိုခြင်းနာခြင်းသိခြင်းမရှိပျက်စီးခြင်းမရှိခါခါသိချမ်းသာနေတဲ့အကျိုးဆင်းရဲခါသိငြိမ်းတဲ့အကျိုးကောင်းတယ်အဲဒီနိဗ္ဗာန်ကိုရည်စူးပြီးတော့ပြုလို့ရှိရင်နိဗ္ဗာန်အကျိုးလေးရနိုင်ပါလေဒါတော့ သာမန်သင်္ကားလှူဒါနတွေအကျိုးများပါတယ်အခုကထေသင်္ကားလှူဒါနဆိုတော့သာမန်အကျိုးတွေရောခုနပြောတဲ့အနိသင်၅ပါးရတဲ့အကျိုးတွေရောပို့ပြီးတော့ရတာတော့ကထေဒါနကျိုးများစွာလှူလှဘူးလေရှိကလည်းတရားဓမ္မတွေအချိန်ပေါင်းများစွာလှူခဲ့ပြီးအဲဒါတွေပြန်ပြီးတော့တွေ့မယ်ဆိုရင်တစ်နှစ်ကိုသင်္ကန်းတစ်စုံလူတဲ့ပုဂ္ဂိုလ်သင်္ကန်းတစ်ထည်လူတဲ့ပုဂ္ဂိုလ်တွေဝင်ငါးကြလူတဲ့ပုဂ္ဂိုလ်10လူတဲ့ပုဂ္ဂိုလ်တွေနှစ်ပေါင်းများစွာတဲ့တော့အများကြီးရှိပါရောမယ်မထိန်လူဒါနတွေလူဦးသားတွေ အကျိုးများတဲ့ကတိန်လူလာသားတွေတော့လူဘူးလာပြီအာမြူဝမ်းသာဖို့ရလေဒါတွေကဟိုရှေ့ကလူတွေအခုလူရောသာဆက်ပြီးတော့စဉ်းစားပြီးဝမ်းမြောက်ဝမ်းသာဖို့ရလေကတိန်နာနာကျိုးများလားလူလာဘူးလေကျိုးများစွာလူလာဘူးလေဆိုကထိန်ဒါနာကျိုးများစွာလူလဘူးလေကြီးကထိန်ဒါနာကျိုးများစွာလူလ ရှိကြတာမို့အခုလက်တခါလူရဒီနေ့လူရတာပူပြီးဝန်သားကြကောင်းတာပေါ့လေဒီနေ့တရားတွေပါတွေအကုန်လုံးစာရွက်တင်နေရထားတာဆိုလဲဆိုရအဲကိုနှုတ်ထဲမှာကိုကထင်ကျိုးတွေတခါတည်းရွတ်ဖတ်ပြဆဲနေရသိကောင်းတာတို့လားအဲကြောင့်ယခုတခါလူရတာဝန်သားဝယ်ကောင်းနေအခုတခါလူရရတာတော့ခါတိုင်းနဲ့ ပူပြီးဝမ်းသာကြကောင်းတာပါကွပြစ္ဆုတ်ပံဖြစ်နေတာကိုဒါဆိုရမယ်ယခုတခါလူရတာဝမ်းသာွယ်ကောင်းသည် ဘာပြလက်ထက်တော်ကာလတုန်းကရှင်မမောကလံမထေမြတ်ရှင်မကာသဗမထေမြတ်ကြီးရောရသမဘကထားတဲ့အခါတရားမင်းကဆုံးလှူတယ်ဆုံးလှူပြီးတဲ့အခါကာလကဝန်တာလုံးတော့ဟောဒါနံပရမဒါနံကာသဘေသူပတိဋ္ဌိတံဟောဒါနံပရမဒါနံကာသဘေသူပတိဋ္ဌိတံဥရန်ကျူတယ်ကာလဝေကာလဝအရှင်မြတ်၌သူရိတံကောင်းစွာတည်စရာသောဒါနာလူဒါနာတွေအဟောဩ မြင့်မြတ်ကြီးကျယ်တော်လူဒါနပါပဲတကားပရမဒါနံအမြင့်မြတ်ဆုံးလူဒါနပါပဲတကားလို့အကြမ်းမင်းကြီးဝန်တာလုံးလို့တခါလေဥဒန်းကျူတယ်ဥဒန်းကျူဆိုတာသချင်းဆိုတဲ့အနေမျိုးပါပဲအဲ့ဒါမျိုးပါအဲ့ဒါလိုပဲအခုကထိန်လူဒါနလူရတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီတိုင်းပါပဲဟောဒါနံပရမဒါနံဘင်္ဂာမိသူပဋိဋ္ဌိတံ ဟောဒါနံပရမဒါနံသံဃာမိသူပရိဒိတံသံဃာမိသံဃာတော်များနဲ့သူပရိဒံကောင်းစွာတည်ကြသောဒါနံကထိန်သင်္ဃလူဒါနတိဟောဩကြီးကျယ်မြင့်မြတ်ပါပေစွာတကားပရမဒါနံအလွန်မွန်မြတ်သောလူဒါနပါပေတကားဘုရားဓမ္မရင်လားဘုရားကျူးစရာတွေပေါ့ဟွန်းကထိန်သင်္ဃလူရတာမွန်မြတ်လာပါပေတယ်မွန်မြတ်လာပါပေတယ်လို့ ဥဒံကျူးစရာတွေပဲအဲဒီတော့ဥဒံကျူးရလာအောင်ဝမ်းသာလဲအောင်ဝမ်းသာစရာကောင်းတဲ့တရင်လူဒါနအာယုံပြုပြီးတော့ဝမ်းသာမှုတွေဆိုတာဖြစ်တယ်တော့ကြရည်စဲချတဲ့ခါကျရင်ရည်စဲချရင်လည်းဝမ်းသာမှုတွေဖြစ်နေမှာသံဃာတော်အားခဏကလည်းဆိုပြီးကရင်သင်္ဃာလူသားပါကုန်ဤလို့ဆိုနေတဲ့ခါလည်းစိတ်ထဲနှလုံးထဲကရင်ထဲကနေပြီးတနှုံနှုံနဲ့အဲလှိုက်လိုက်နဲ့ ပီတိတွေဖြစ်ပြီးဝမ်းမြောက်ဝမ်းသာတွေဖြစ်လိမ့်မယ်အဲ့ဒီဖြစ်တဲ့ခါကာလကျတော့ဘုန်းကြီးတို့ကဝိပဿနာတရားဝဆရာတွေဆိုတော့ဝိပဿနာကတော့လွတ်လွတ်မဖြစ်သေးဘူးအဲ့ဒါဝိပဿနာရှုရလိမ့်မယ်ဒီတိုင်းဝမ်းမြောက်နေုံနဲ့မပြီးသေးဘူးဆိုတာဝိပဿနာရှုလိုက်အောင်မှပီတိဖြစ်လာရင်တဲ့ပီတင်ခရတော်ဝေရတော်သမသိတ္တပါရဟတံဘာဘူးနီစသည်ဖြင့်ဒေသနာတွေရှိပါတယ်ပီတိဝမ်းမြောက်ဝမ်းသာခြင်းကိုခရတော်ကုန်သည်ဟုဝေရတော်ပျောက်ပြဲသွားသည်ဟု သမသိတဝါသုံးနာ၏အရဟတံဘာဝုနိယန္နာဖြစ်အရဟတဖို့ဆိုရောက်လေတော့ဤပီတိလေးဝမ်းမြောက်တာလေးဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းသာတယ်ဝမ်းသာတယ်အဲဒါလေးမှလို့ဖြစ်ပြကလေးပြီးရင်ဝိပဿနာညာချက်ချင်းတဲပြီးတော့မဲလေးပါဖို့လေးပါအစဉ်တိုင်းတဲ့ယန္နာဖြစ်အောင်ဖြစ်နိုင်တယ်အမှန်ကောင်းတယ်ဒါတော့ကထိန်လူဒါနဟာကထိန်လူဒါနနဲ့အကျိုးကြီးတာလေးနဲ့ဝမ်းသာပြီးတော့ဒီရင်ရဖို့ရမဟုတ်ဘူးပါရမီအားလျော်စွာဖြစ်နိုင်လို့ရှိရင်လည်း အခုတထိုင်တွင်အရင်သင်္ကအာယုံပြီးဝမ်းမြောက်ဝမ်းသာနေတဲ့အတွက်ဝိပဿနာရှုပြီးတော့အရိယာမေဖို့ဖြစ်လို့ဖြစ်냐ပေါ်လေမဖြစ်လဲပါရမီတော့ဖြစ်မှာပါပဲဟုတ်လားအဲဝိပဿနာလေးလည်းရှုအောင်ပါဘုရားယခုတခါလူရတာဝမ်းသာဝယ်ကောင်းသည်ဝမ်းသာတိုင်းမှာဖြစ်ဖြစ်သာရှုကာသိရမည်ဝမ်းသာတိုင်းဝမ်းသာတိုင်းကဝမ်းသာပြီးရင်ပျောက်တိုင်းဝမ်းသာပြီးရှိသေးရလားမရှိဘူးပျောက်သွားဝမ်းသာပြီးမရှိဘူးပျောက်သွားအဲဒါအဖြစ်ပြသိရမယ်အဲဒါဆိုရမယ် ဝန္တာတိုင်းမှာဖြစ်ပြက်တာရှုတာသိရမည်ဝန္တာတိုင်းမှာဖြစ်ပြက်တာရှုတာသိရမည် ဖြစ်ပြီးကြောက်တာမမြဲဘူးဝမ်းသာရင်ဝမ်းသာသည်နှလုံးသားနဲ့ဖြစ်ပြီးကြောက်တယ်ဝမ်းသာတာလည်းအစမရှိဘူးအခုဖြစ်လာတာဖြစ်ပြီးကြောက်တာမရှိကြဘူးဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတယ်လိုက်မြမနေလို့ရှိရင်ဖြစ်လိုက်ပြတယ်ဖြစ်လိုက်ပြတယ်အဲ့ဒါလေးဖြစ်ပြသွားပြီးတော့မမြဲဘူးဆိုတာပြီးအနေဆဝိပဿနာညာဖြစ်ပဲဒါကအတုပမဟုတ်ဒါကတော့ဖြစ်ပဲသောတိဘာကအနေဆဒုက္ခလည်းမြင်နေအဲ့ဒီလိုဖြစ်ပြီးပြဖြစ်ပြီးပြသိရင်မမြဲဘူးဆိုတာပြီးမမြဲရင် မမြဲတဲ့တရားကဒုက္ခပေါ့ချမ်းသာတယ်ဟုတ်မလဲအဲဒုက္ခနှိမ့်သက်ဘာဝမရှိအာဟုဝမရှိတဲ့တရားပဲတဲ့အဲ့ဒါလည်းမြင်ပါတယ်ဆိုတော့သောတိပါကအိဆာဒုက္ခလည်းမြင်သည်သောတိပါကအိဆာဒုက္ခလည်းမြင်သည်သောတိပါက တယ်ဆိုရင်ဝမ်းသာတာလေးဖြစ်ပြသွားမမြဲတဲ့တရားမမြဲတဲ့တရားနှစ်သက်သာဝယ်မရှိတဲ့ဆင်းရဲတရားဖြစ်ပြီးပြဖြစ်ပြီးပြဘာအသုံးချလဲဘာမှအသုံးချလို့မရဘာမှအာမကူရတဲ့တရားအဲဒီလိုဖြစ်ပြီးပြောက်သွားတဲ့တရားဟာကိုယ်လိုတဲ့အစိုးမရတဲ့သဘောတရားပဲကိုယ်ကိုယ်သာဟုတ်ခဲ့လို့ရှိရင်ဖြစ်ပြီးဒီနေရာမှာပေါ့ပဲပြည့်သွားလို့ဖြစ်မလဲအဲဒါဖြစ်ပြီးပြောက်တာဖြစ်ပြီးပြောက်တာမပြတ်မပြတ်ပါနဲ့မပြောက်ပါနဲ့တားထားလို့မရဘူးဝမ်းသာတာလေးကိုတားထားလို့ရလို့ရှိရင်သိနေကြမှာပေါ့ ဝမ်းသာစရာလေးတစ်ခုလောက်ထားပြင်တစ်သက်လုံးဝမ်းသာနေရင်သိနေကြမှာမဟုတ်ဒီလိုမဟုတ်ဘူးဒါကြောင့်ဝမ်းသာတဲ့ကလည်းပဲအကြောင်းမညီရောရင်စိုးရင်စရာလေးပေါ်လာစိုးရင်မှုဖြစ်လာစိတ်မချမ်းသာမှုတွေဖြစ်လာပြီဟွန်းဒါမမြဲတဲ့တရားအစိုးမရတဲ့တရားပဲပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့အတ္တကောင်မဟုတ်တဲ့အနတ္တတရားပဲဒီလိုလည်းပဲကျွင်းကျွင်းသဘောကျပါတယ်တဲ့စိုးမရဟန်သိမြင်များအနတ္တလက္ခဏာအနတ္တ అను ပဒနာဖြစ်အဲဒီနေသဒုက္ခအနတ္တ အသိဉာဏ်နဲ့ပြည့်စုံရင်နိဗ္ဗာန်ရောက်တာပဲအဲဒါကြောင့်သုံးမြာဟာသိဉာဏ်များနိဗ္ဗာန်ဆက်ရောက်သည်သုံးမြာဟာအနတ္တလက္ခဏာမြင်ပြီးတော့နိဗ္ဗာန်ကိုရောက်နိုင်သည်လို့ဆိုလိုပါတယ်ခင်ဆိုရမယ်သုံးမြာဟာသိဉာဏ်များနိဗ္ဗာန်ဆက်ရောက်သည်သုံးမြာ ထိန်သင်္ကအချာညာနှင်းတကွအထိန်သင်္ကအမနာဝန်သားစရာကောင်းပါလေခါတိုင်းခါတိုင်းဆိုလို့ရှိရင်အထိန်သင်္ကလို့ရှိရင်အထိန်သင်္ကနဲ့အထိန်ချာညာဖြစ်တဲ့ပစ္စည်းလေးတွေတော်သင့်ထူကြတာပေါ့လေဒီနှစ်ကထိန်လူမှာမဟာစီเจ้าတော်အတွက်ဆိုပြီးတော့ငွေတစ်ပေါင်းဒါကထိန်ညာမငွေတွေကရှင်နှစ်တွေကဒီဒကာဓမ္မတွေလူထားတဲ့ညာမငွေပါပဲ။ အဲဒါတွေကိုဒီနေ့တခါလဲကျောင်းလူဒါနာလည်းလူရသည်သာဝရလူဒါနာလည်းမှာသင်္ကန်းလူဒါနာအစွမ်းလူဒါနာကျောင်းလူဒါနာဆေးလူဒါနာအကုန်လုံးစုံသွားတာပေါ့ပြီးတော့ကျောင်းလူဒါနာကလည်းတာမန်နည်းနည်းမဟုတ်ဘူးသူကတထောင်ဆိုတော့တော်တော်များများပဲတချို့နေရာမှာဆိုရင်တထောင်လောက်ဆိုရင်ကျောင်းတစ်ဆောင်ကောင်းကောင်းရပါတယ်ဟွန်းအဲဒါလောက်မြောက်မြောက်များများပြီးတော့ကျောင်းဆောက်ဦးကလည်းအခုမြင်နေရတာကိုမာဒီကျောင်းတော်ကမြင်နေရတာဒီကျောင်းထဲမှာအဲကျောင်းလူတုံးက ကုသိုလ်ကောင်းမပါဝင်ရသေးသေးကမူပေါ့လေပါဝင်မိသားတွေလည်းများပါလိမ့်မယ်မပါဝင်ရသေးပဲပြင်မယ်လို့အခုအတိုင်းလူတဲ့ခါကလာအဲဒီအကြောင်းလူတဲ့ပါသွားတယ်အကြောင်းတကာအကြောင်းမရဖြည်းဖြည်းတဲ့အဲဒါလည်းဝန်သားကြပါပဲအဲဒီလိုဝန်သားတိုင်းဝန်သားတိုင်းဝန်သားပြီးပြောက်တာဝန်သားပြီးပြောက်တာနဲ့အဲဝန်သားပြီးဖြစ်ပြီးပြက်ပြီးမမြဲသည်ဝန်သားပြီးဖြစ်ပြီးပြက်ပြီးမမြဲသည်ဖြစ်ပြက်တာမမြဲတဲ့သဘောလေးတွေပဲအဲဒါတွေပြီးပြီးနိဗ္ဗာန်ဆက်ရောက်နိုင်တယ်တဲ့ အကယ်၍ပါရမီမရင်သေးလို့အခုမရောက်နိုင်ဘူးလားနောက်ရောက်ချင်းအကြောင်းဖြစ်ပါလေအခုကရင်သင်္ကလှူဒါန်းရတဲ့အလှူဒါနကရင်သင်္ကနဲ့စပ်ပြီးတော့ဟိုအကြောင်းလှူဒါနတိုင်အောင်တော့မျိုးမျိုးသောလှူဒါနတွေကြောင့်ဆင်းရဲခါသိခြင်းနဲ့နိဗ္ဗာန်ရောက်ပါပါစေလို့ရည်ရွယ်ဆုတောင်းထားလို့ဒီကုသိုလ်ကအဲ့ဒီနိဗ္ဗာန်တိုင်အောင်ပို့မှာပဲဒါကြောင့်ဆင်းရဲခါသိခြင်းနဲ့နိဗ္ဗာန်ကိုမရဏအားဖြင့်ရည်ရွယ်ဆုတောင်းပြီးတော့အခုရည်စဲချရမယ် မိမိတို့ရည်ရွယ်ဆုတောင်းနေတဲ့အတိုင်းလဲဇေယခသိင်းချင်းတဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေအဲဒီခြံရံဖြစ်တဲ့သင်္ကန်းတွေရောခုနဆိုတဲ့ကထိန်သင်္ကန်းရောနာရကထိန်နေနဲ့တိုင်းကပဲလွှဲကြတာပေါ့ဒီပစ္စည်းတွေလည်းပဲဒီလိုပဲ အင်္ဂါပဲယူရမှာပဲကုသဟတွေကတော့ဒီနှစ်ဝါစုသင်္ဃာရတင်မှာ59ပါးရှိပါတယ်65ပါးဆိုတော့တခြားက6ပါးလောက်ပဲပြင်နိုင်ပါတယ်ဒီမှာဆရာတော်ဥညောင်းတို့တော့တပါးပြင်ထားတယ်နောက်တော့ကျန်တဲ့ပုဂ္ဂိုလ်တွေကတော့ဘယ်မှမပြင်တော့ပါဘူးမန္တလေးမှာသတင်းသုံးတဲ့အဲရဏဝိဒာကဥဒုဇာရတို့ဆရာတော်ဒီနှစ်ပါးရှိပါတယ်သိက္ခာမှာပို့ထားတဲ့ဥပ္ပဝိဇာကတစ်ပါးရှိပါတယ်နောက်ပြီးတော့ ဝဲပုတ်မှာဒီကပို့ထားတဲ့ကိုတော့နှစ်ပါးရှိပါတယ်အဲ့ဒါပေါင်းလိုက်ရင်65ပါကိုမျိုးသိချင်းဘယ်မှမထည့်နိုင်ဘူးအဲ့ဒီက59ပါနဲ့အဲ့ဒီက9 6ပါနဲ့65ပါအဲဒီ65ပါးကိုလှူဖို့ပါပဲဒါပဲမဲ့လို့အခုတော့ဗန်ဂိကအနေနဲ့လှူတာပဲလို့ဘုန်းကြီးကသံဃာတွေပန်ကြပြီးတော့လှူပါသံဃာတွေနောက်ပြီးဒီမှာ နိုင်ကလူစရာတွေကတော့ပြီးသားနေရှိပါတယ်အဲဒါတွေလည်းပဲရည်ရွယ်ချက်အတိုင်းပေါ့တို့ရုပ်တော့အသိဉာဏ်များခိုင်းအားလုံးလိုက်ဆိုကြငါငါတော်ရှင်မြတ်တို့ဖျားတတိတော်တို့သည်မြတ်စွာဘုရား၏သာသနာတော်စီစွာတည်တာခြင်းထွန်းကားခြင်းကြီးပွားခြင်းသီပင်ခြင်း ကျိုးမှာ၎င်းတပည့်တော်တို့အားလူနာနိဗ္ဗာန်သုံးနာသောချမ်းသာကိုရခြင်းအကြောင်းကောင်းမှုကုသိုလ်တိုးပွားပါစေခြင်းအကျိုးမှာ၎င်းရှင်းရှင်းနှင့်များကတထိန်သင်္ကလူတန်းခဲ့ကြသကဲ့သို့ ခုနှစ်၌လည်းဤသာသနာရိပ်သာ၌အများသောရာများသောသေရနာရှင်ပေါင်းတို့သည်အညီအညွတ်စုပေါင်းကြ၍ဘုံကထိန်လျာသင်္ကန်းလူရန်စက်ကချင်းအလူမင်္ဂလာပွဲတွင်ကို င်ရင်ကျင်းပပါကုန်၏ဤသို့ကျင်းပရ၌ကျေဥစွာသံဃာတော်၏မျက်မှောက်၌သရဏဘုံသုံးပါးနှင့်တကွအင်္ဂါ၈ပါးရှိသောဥပုသီလကိုမိမိတို့အချိန်ကာလအားဖြင့်ဒီပဲသတ်မှတ်ထားသည့်အတိုင်း အတိအတိပိုင်းချ၍ဆောက်တည်ကြပါကုန်၏ဆောက်တည်ကြပြီလင်ရှင်မြဟောကြားတော်အထိန်နုမောရဏတရားကိုယူသေးစွာနာကြပါကုန်၏နာကြကြပြီလင် မြတ်စွာဘုရားဆွံ့ပြုတော်မူသည့်အတိုင်းပန့်ရှင်းစင်ကြယ်တော်အထိန်လျာရည်မှန်းဒီသင်္ကန်းကိုဘာငါတော်အားအထိန်ခင်းရလို့ငါဒီစေသွန်းချ၍လူရန်ပါကုန်၏ရှင်ဖျား ထိန်ဖြံရန်ဖြစ်သောသင်္ကန်းအစရှိသောအထူးထူးသောသူဝေဝတ္ထုတို့ကိုလီဒီပဲရင်ရှိသည့်အတိုင်းဒီစေသွန်းချ၍လူရန်ပါကုန်၏ရှင်ဖရာဘုမရပါတပေါင်းသောဝတ္ထုမူ တို့ကိုမဟာစီเจ้าတော်အားရေစေသွန်းချ၍လူရန်ပါကုန်၏ရှင်ဖျားဘုမတပါဖန်ဘူးဖန်ခွက်အစုံ65တို့ကို၎င်းဖန်ခွက်အလုံးရေ300တို့ကို၎င်း လက်သုတ်ဘဝလက်သုတ်ဘဝ65ရီတို့ကို၎င်းဤသာသနာရိပ်သာ၌အာရာမိကသံဃိကဖြစ်ဖြင့်သုံးသွဲရလို့ဟာသံဃာတော်အားရေစေသွန်းချ၍လူရမ်းပါကုန်၏ရှင်ဖျား မတပါဘာရသုတ်တံတရားတော်65အုပ်ပြက်ကလေး65ခုသင်္ကာ20 20နှင့် ငယ်သည်တစ်ထက်လျက်စာလျက်စာမျက်စင်အစရှိသောလူဝဲဝတ္ထုတို့ကိုလည်းသံဃာတော်အားရေစေသွန်းချ၍လူရန်ပါကုန်၏ရှင်ဖျားခြံရနှင့်တကွာ ဒီကထိန်သင်္ဃာလူရန်ချင်းကိုအကြောင်းပြု၍နည်းနည်းယနေ့နည်းနည်းအာယုန်တဲ့ကာလ၌သံဃာတော်အား၎င်းယောဂီပေါင်းတို့အား၎င်းသံပြုဆွမ်းတို့ကိုလူဒန်းပါကုန်၏နေမွန်တိချိန်ကာလ၌ သံဃာတော်အားမွန်မြတ်သောဘန်းခဲွယ်ဟောစဉ်တို့ကိုဒူသည်စွာသက်ကတူရန်ပါကုန်၏ကြွရောက်လာတော့လူပရိသတ်အပေါင်းတို့အားလည်းမွန်မြတ်သောသာဝေသာဝေတို့ဖြင့်သွေးမွေးပါကုန်၏ ထိန်သင်္ကာထူထောင်းခြင်းနဲ့တကွချမ်းရံဖြစ်သောသင်္ကာအစရှိသောလူပဲဝတ္ထုတို့ကိုထူထောင်းရသောကောင်းမှုမွန်မြတ်သောသံခဲဝေဘောဇင်းတို့ကိုထူထောင်းရသော စရှိသောဒီကောင်းမှုပေါင်းသည်အာသောတရား၄ပါးတို့၏ဘုံရာအကုန်ကြောင်းဖြစ်သောမေညာဘုံညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်း ဒီကောင်းမှုကြောင့်ကျွန်တော်တို့သည်ဘေးရန်အန္တရာယ်ဟူသည်များတော်မှာအာခသိကျင်းလွကြဝေကွာကြ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်း ခြင်းချမ်းသာများခြင်းအစရှိသောလူလားတောင်းတာသောလောကီလောကုတ္တရာပေါင်းညိုချမ်းသာမင်္ဂလာအပေါင်းတို့နှင့်သာခတိပြည့်စုံကြ၏ရှင်ခသိန်းတို့၏ ငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောလင်းမြန်စွာရောက်ရပါလိုကုန်၏ရှင်ဘုရားယနေ့ယခုကျွန်ုပ်တို့ပြုသောအထိန်သင်္ကန်းနှင့်တကွခြံရန်ဖြစ်သောသင်္ကန်းအစရှိသောမျိုးမျိုးသော သူဝေဝတ္ထုတို့ကိုသူသားရသောကောင်းမှုပန်းခဲ့ပဲမောဇင်းတို့ကိုသူသားရသောကောင်းမှုအစရှိသောဒီကောင်းမှုပေါင်း၏အဖို့ဘာကကိုအမိယဖာဆရာသမားတို့အား၎င်းဆွေမျိုးတို့အား၎င်း ည်ရ၌ရောက်ရှိနေသောပရိသတ်ပေါင်းအား၎င်းကျွန်ုပ်တို့ဤကိုးဆောင်နာအိမ်ဆောင်နာမြို့ဆောင်နာဒီကျောင်းဆောင်နာသာသနာတော်ဆောင်နာလောကကိုစောင့်ကြောက်သောနာတရားမင်း မနင်းသရှိတော်နတ်ပေါင်းတော်၎င်းရှိဥစွာအခုသဖြင့်မြတ်ဘေဝေပါကုန်၏မြတ်ဘေဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းမြတ်ဘေဝေပါကုန်၏မြတ်ဘေဝေပါကုန်၏မိဖတို့မှာစ၍ အလုံးစုံသောသဝပေါင်းတော်သည်ဒီကောင်းမှုရဖို့ကိုအမြရကြ၍ကိုစိတ်နှပြသံသာကြသည်ဖြစ်ပါစေကုန်သတည်းညာညာ